လွန်ခဲ့တဲ့နေ့တွေကသတ္တပတိမဲ့ရဲ့ဂုံတတ္တိအထူးဒါလေးကြီးစပြီးတော့ပြောသွားတာအဆုံးမတတ်တတ်သေးပါဘူးဒီကကြီးအဆက်ဆက်လက်ပြီးတော့ပြောပါမယ်သောတာမဲ့ရထူးခြားဟာထုတ်ပြန်ဤသို့ဖော်ပြသည်ဆိုတာ ကျန်ကံများမှာပေါ်ပြထားတာတွေပဲအပေဘူးရဲ့ရှိလေခဲဖောက်ခွဲပယ်ခွင်းနေတာဒီတော့သောတာပန်မှာယုတ်တရားနဲ့တရားတွေပေါ်မှာယုတ်နာအနေနဲ့ပဲရှင်ကြီးကြည့်လို့ပဲဖြစ်ဖြစ်ရှိမှကြည့်လို့ပဲဖြစ်ဖြစ်ဉာဏ်ကွဲနေတာပဲယုတ်နာဆိုပုဂ္ဂိုလ်သတ္တဝါငါဒီယောက်ျားမိန်းမဆိုတာ ဒီလိုတက်ကတိအစွဲအတ္တတိအစွဲကြီးအရှင်းရှိတော့တတပတိမေကအဲ့အပြတ်ရှင်းပလိုက်တာကိုဟိုရှိတော့ပါဟနဲ့ပြီးတော့ဣဇာလေးပါးတရားတွေကိုလည်းပဲကိုယ်တိုင်သိမြင်ပြီးဖြစ်နေတော့တရားမြင်တော့တရားမြင်ဆိုတဲ့အတိုင်းတရားမြင်တော့လည်းပဲတန်ခါမြင်ဆိုတဲ့အတိုင်းပါလိမ့်မယ် ယတနာသုံးပါးဉာဏ်ဖြစ်တဲ့ဝင်ရည်ကြီးတဲ့တရားတရားကလည်းပဲသူကဖြစ်ဖြစ်မပြတ်ပြင်းနေတော့အောင်ခိုင်သွားပြီခိုင်သွားတော့သူလို့သူလို့နဲ့ငွေခွဲနိုင်တဲ့ဝိသိကိစ္စလည်းမရှိတော့ဘူး။ဒါကြောင့်ယုံနာသူငါကောင်းခြင်းမရှိပါတဲ့။ယုံနာတရားတွေပေါ်မှာငါကောင်းတရားကောင်းလေးရှိတယ်ဆိုတဲ့အစွဲကြီးလည်းပဲပြုတ် ဘုရားတရားသံဃာယုံမှမရှိပါဆိုတာဘုရားရဲ့တရားရဲ့သံဃာရဲ့ယတိဘောမှာလည်းပဲယုံမှတန်တရားကြီးကျင့်တော်ပါယုံမှတန်တရားကြီးကျင့်တော်တယ်ဆိုတော့ဉာဏ်ပြည့်တဲ့ဝိညာဉ်ကြီးတဲ့တရားခိုင်သွားပြီလို့ဒီလိုဆိုလိုတာပါပြီးတော့သတ္တပတိမရဲ့ရှေ့ကြီးပုဗ္ဗဘာကမဲ့ခေါ်တဲ့ဝိပဿနာလောကီမဲ့ဒီလည်းပဲ ကိုယ်တိုင်ကမှပွားထားတာပွားတဲ့ခဏမှာကိုယ်ရဲ့ကပေါ်သမျှဒုက္ခသစ္စာထိုက်တဲ့တရားတွေသူတို့ပြစ်ကြိုက်လိုက်ပြီးတော့ရှုလို့ဉာဏ်ဒီတစ်သိပြီးတစ်သိပေါ့လေဖြစ်နေတာဒါလည်းထင်ရှားနေတာပဲဒုက္ခသစ္စာပိုင်းခြားသိခြင်းဖြင့်ဒီလိုပိုင်းခြားမသိလို့ရှိရင်ဖြစ်ခွင့်ရှိနေတဲ့ သမုဒိယသစ္စာခေါ်တဲ့သာယာမှုပေါ်တယ်သတ္နာဒါလည်းပဲပယ်နေတယ်ရှိတဲ့ခိုက်တာမှာကိလေသာဆင်းရဲတွေဟောဒီမှာတဝဲတို့တဝဲတို့အချိန်တိုင်းချိန်တိုင်းငြိမ့်နေတာငြိမ့်မှုလည်းပဲဆိုင်မှုကိစ္စပြီးပြီးနေတာဒီတော့အရိယာမရဲ့ရှေ့ပိုင်းဥပဘကမဲ့ဒီလည်းပဲ ဒီမှာစိတ်ဒီစိတ်တိုင်းစိတ်တိုင်းပေါ့လေပွားပြီးသားဖြစ်နေတာဒီဘသစ္စာပိုင်းခြားသိခြင်းဖြင့်ဉာဏ်နဲ့သစ္စာ၃ပါးလဲပယ်မှုဆိုင်မှုပွားမှုလိုလိုကြီးကြီးတော့လဲဒီသစ္စာ၄ပါးလည်းမြင်နေတာပဲဒီတော့ဘုရားဘာကမဲ့ခင်အကျင့်တရားတွေလည်းဒီမှာပါနေတာပဲသုံးတရားလက်ကျင့်ယုံနဲ့ ကိလေသာမှစင်ကြယ်တယ်တန်တရားမှလွတ်မြောက်တယ်ဆိုတာလက်ကိုမခံတော့ဘူးပဒပတိမမဖြစ်ခင်တဲ့ကောကတော်တော်လေးခိုင်ရဲလာပါပြီကိုယ်လေးကျုံလာပြီဟုတ်ကိုယ်လေးကျုံလာပြီဆိုတော့မမှန်တာတွေလက်မခံတော့ဘူးအဲဥပဒနာဉာဏ်นี่နောက်ဆုံးရင်းချက်ပြည့်စုံပြီးတော့ယုံနာတော်ချုပ်ကြီးတဲ့နိဗ္ဗာန်ကိုသောတပတ္တိမဲ့ညာပူညာနဲ့မျက်မှောက်ပြုလိုက်တာနဲ့ ဒါမှအငိမ့်တတကယ်ရှိပါလားဖြစ်ပြနေတဲ့ယုတ်တနာတတ်တွေပြတ်ဆဲသွားတာမှန်တာပဲငိမ့်တလည်းလက်ခံလိုက်ပတ္တပတိမဲ့နဲ့မျက်မှောက်ပြုလိုက်တာနဲ့ငိမ့်တမျက်မှောက်ပြုလိုက်တာနဲ့အပေ၄ပါးကြောက်ရောက်စီတတ်တဲ့ကိလေသာတွေလည်းပဲတစ်ခါပယ်သလိုက်တာသူကပြတ်ရှင်းမလိုက်တာအဲဒီကကြမှာ တရားဝင်ဖြစ်သွားတာပါနိဗ္ဗာန်မြင်တာကျင့်သစ္စာမှန်စွာသိမှုကြီးဆိုတာပါနိဗ္ဗာန်မြင်လိုက်တာနဲ့ဒုက္ခသစ္စာပိုက်ခြားသိမှုဒုတိယသစ္စာပယ်မှုနဲ့မဂ္ဂသစ္စာပွားမှုပါပြီးပြီးသွားတယ်ဒီတဲ့စိုက်ပွား၄ပါးသစ္စာအပိုင်ရဥစ္စာပရမတ်ဆိုတာဒါကျင့်သွားပြီသူကအဲ့တော့ကိုယ်တိုင်ကိုယ်ကြ သောတာပတိမမဖြစ်ခင်တည်းကသူ့ရဲ့ရှေ့ရေးဥပဘာကမက်တီးပွားလို့သစ္စာလေးပါးလည်းပဲအဲထိုက်တည်အားလျော်ဆိုတာသိတယ်။ယုံနာနမှာချုပ်ရင်းတဲ့နေမှာသောတာပတိမနဲ့မျက်မှောက်ပြုလိုက်တဲ့အခါမှာလည်းတရားဝင်နေနဲ့သိသွားပြီ။ဒီငိမ့်တာကိုဒီအကျင့်မှန်နဲ့ရောက်တာသိကြတယ်ဆိုတာဒါရှင်းသွားပြီ။မေဃတသနာ နိရောဓတသနာသမ္ပရာယသီလဗတံပဟိယတိဆိုတာကိုကျမ်းဂန်များမှာပြထားတယ်ကွာအရှင်လမ်းရောက်မှာသိမြင်နိုင်ရပြည့်စုံတယ်အဲ့ဒီအရှင်လမ်းရောက်မှာနဲ့အငိမ့်ကအမှန်ကိုလည်းပဲမျက်မှောက်ပြုတဲ့ဉာဏ်ကပြည့်စုံသွားတယ်ဒါဒီခုမှအစစ်အမှန်လေးနဲ့ပြည့်စုံထားတော့ သုံးတရားလေ့ကျင့်လုပ်ရခြင်းနဲ့ကိလေသာကစင်ကြယ်တန်တရားကလွတ်မြောက်တယ်ဆိုတဲ့အကျင့်မှမဟုတ်တဲ့ဟာတွေကိုအကျင့်မှလုပ်ပြီးတော့လွဲလွဲဆောကြောမှားမှားဝင်မှားမှားရင်းရင်းဖောက်ပြန်တဲ့အကျင့်တွေတဲ့အဲ့ဒါတွေလိုက်ပြီးတော့မကျင့်တော့ဘူးသဗ္ဗရပရမတ္တဒိဋ္ဌိပြုတ်သွားတယ်။အောင်သစ္စာမျိုးလိုက်ကျင့်မပါလေ့ကျင့်တာဖြင့်ချမ်းသာမြဲမြီမယုံကြည် ကိုကြည်တိလပတာတဲ့သိကောင်းတယ်ဗျာတတပတိမဲ့ရဂုံတတ္တိအထူးကြီးဟောတယ်ဗျာနဲဘူးမနဲဘူးဒီတော့ဒီထဲမှာလည်းပဲအပယ်လေးပါးရောက်စီတတ်တဲ့လောဘဒေါသမောဟဒါဒီလည်းပဲခါကုန်သွားတာမာနပြီးတော့ သူများကောင်းစားတာမနာလိုတဲ့စိတ်သာကိုယ်ပိုင်နဲ့အများပုဂ္ဂိုလ်တွေနဲ့ဆက်ဆံရမှာမခံကြည့်တဲ့စီးမခံနိုင်တဲ့ဝတုံးမှုမစ္စရိယဒါတွေလည်းပဲပါသွားတယ်တရားစုအဲ့လောက်ကောင်းတယ်လည်းမှာအဲ့ဒါတွေကသတ္တဗာမဖြစ်ခင်ကဘယ်တော့ကမှမဖောက်ခွဲမဖြစ်မဖြစ်စည်းဘူးတဲ့ကိလေသာတွေပေါ့ သတ္တဝါဖြစ်လိုက်တာနဲ့တခါတည်းအပြတ်ရှင်းမလိုက်တာပုတ်ပဲပြစီးလိုက်တာဒါလူရင်းကုန်မှာပဲတော့မပယ်ဘူးမြတ်ကြည့်လေတဲ့ဖောက်ခွဲပယ်ခွင်းလီတဲ့လိတ်ကောင်းတာဒီကုန်တတ်တူလေးသိရတာသိတရာတရားဖြစ်စီရတာပဲတော့ဒီတော့တတ္တဗဖြစ်ရတဲ့လည်းပဲအတ္တတရားလည်းဖြစ်လာတာအတ္တတရားဖြစ်တဲ့အတိုင်းအာထုတ်လို့ရှိရင်တကယ်ကိုယ်တိုင်ပဲဥပဒနာအခြေခံကစပြီးတော့အစဉ်စဉ် ဉာဏ်လေးပွင့်ပွင့်သွားမှာရွင့်သွားမှာအောင်ရင်းကြပြီးတော့သတ္တပတိမဲ့ဉာဏ်ကြီးပေါ့ဒီဘွားကလေးကလည်းပေါ်ထွက်လာပြီးတော့အနိဒနိဗ္ဗာန်လည်းမျက်မှောက်ပြုလိုက်တယ်သတ္တပတိမဲ့ကအနိဒနိဗ္ဗာန်နဲ့တွဲပြီးတော့သူကပြည့်ရတာပေါ့ဆက်ကလေးဆိုအငိမ့်တာတွေးလိုက်တာနဲ့ဒီကသတ္တပတိမဲ့ကလည်းဖြစ်သွားတာပဲသူကဒီတော့ ဒီမှာမပယ်ဘူးမြတ်ကြည့်လေကဖောက်ခွဲပဲခွင့်ပြီဆိုတော့သောတာပန်ကသောတာပတိမဲ့ကမပယ်ဘူးသေးတဲ့ကြည့်လေသားတွေကိုဆိုင်ဆဲတွေကိုဖောက်ခွဲပြည့်စည်ရုံတက်တက်မြတ်တတ်နိုင်သလားဒီပြင်ဘာတွေလဲတတ်နိုင်သေးသလဲဆိုတာပေါ့ဒါသိသိရမှာပေါ့အဲ့တော့သတ္တပတိရဲ့သွမ်းရည်တတ္တိ တတ္တိဂုံတုဝိသေသတွေပေါ့လေကျမ်းဂန်များကအပြည့်အဝပေါ်ပြထားတယ်နကိဝလံစေတစေတမေကောလောဘခန္ဓာဒီနာနိဗ္ဗာန်မေဝကရောတိတဲ့အပိစအနမတက်ကတန်တာရဝတ္တဒုက္ခသမုဒ္ဒါသောတိတိသဗ္ဗအပါယတဝါရာနိရှိတဲ့ဟတိတတ္တနာရိယတဏနာ သမုတိဘာဝံကရောတိအတ္တိကိကမိစ္ဆာမေကပသရတိသဗ္ဗဝေရဗယာနိဥပသမေတိသမတံဝုဒ္ဒကဩရတပုဒ္ဒဘာဥပနေတိအညိသသအနေကတတာနာအနိတာတနာပฏิလာဘာယသဝတတိဥဒုတိမြအထကရာကအတိလေးကမှာမိတ်ဆိုထားပါတယ် ဣတမေကောဤသောတပတိမတိလောဘခန္ဓာဒီနံလောဘဒေါသမောဟအဲအဆိုင်ခဲတို့ကိုကေဝလလောဘခန္ဓာဒီနံလောဘဒေါသမောဟအစရှိသောအဆိုင်ခဲတက်တဲ့သူကသာလျင်တက်တဲ့သူကိုနိဗ္ဗာန်မေဝဖောက်ဖက်ဖြစ်စည်းခြင်းကိုသာလျင် နကရောတိပြုဒီမဟုတ်တဲ့အဲ့ဒီသောတာပတိမေကလောဘဒေါသမောဟအဆိုင်ခဲတက်တဲ့ကိုယ်သာဖောက်ခွဲဖြစ်စည်းုံတက်တဲ့မဟုတ်ပါဖြစ်စည်းုံမဟုတ်ပါဘူးတဲ့မပြတယ်အပိသာစိတ္တကအနမတကသန္တရာဝတ္တဒုက္ခသမုဒ္ဒံအဆုံးမတင်ဝိရည်ရင် တန်တရားဝဆင်းရဲတန်တရားဝဆင်းရဲဒီဟူသောသမုတ်တရားရည်ကျင်ကြည်ကြီးကိုသောတိတိ၆ခန်းစီပါ၏သဗ္ဗပါယဒွါရဏီအလုံးစုံသောအပေလားကြောင့်စကားပေါက်သူကိုပြည့်ရသည်ပိတ်ဆိုပေးပါ၏ဒါဒီပြပါနောက်တစ်ခုကြီးတစ်ခုကြီးဒါဒီရှင်းသွားမယ်အဲ့ဒါဓမ္မခုနစောစောပိုင်းကပြောခဲ့တယ် မပယ်ဘူးမြဲကြည်လေခဲဖောက်ခွဲပယ်ခွင်းသည်ဆိုတော့သတ္တပတိမကအဲ့ဒီအပယ်၄ပါးလာရောက်စီတတ်တဲ့ကိလေသာအဆိုင်ခဲလောက်ကိုသာတက်တဲ့ကိုသာဖောက်ခွဲဖြစ်စည်းမှုပြုသလားဆိုတော့ဒီမိကုံးကိုထွက်လာတယ်ဒီရှိရှိကြရတာကအဲ့ဒီကိလေသာဆိုင်ခဲတွေ တက်တက်ဖောက်ခွက်ပြည့်စုံမှုကိုသာသူကပြုလုပ်တာမဟုတ်ပါဘူးတဲ့တကယ်စင်စစ်တော့ဘုဒ္ဓမာအဆုံးမတင်တဲ့တန်တရားကိုဆင်းရဲသည်ဟူသောသမုတ်တရားရေရင်ကြီးကိုလည်းပဲ၆တည်ပြီး၆ခန်းစီပါတယ်အစတည်ပေါ့လေဒီမှာအကျိုးကြီးတစ်ခုချင်းတစ်ခုချင်းပေါ်ပြသွားတယ်ဒီမှာအဲ့တော့ဒီနေ့အနမိတ်ကတန်တရာဝတ္တဒုက္ခသမုဒ္ဒါ သောတိကြီးဆိုရတော့အတိတ်ကပြောရမှာအနမတက်ကမှာစကလုံးနေရာတော့ရှိရတယ်မှာအနမတက်ကသံတာရဝတ္တဒုက္ခသမုဒ္ဒစကားကြီးစုပေါင်းပြီးတော့ပြထားတယ်အနမတက်ကဆိုတာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေရဲ့နားမှာတော့ဒီစကားကရင်းနှီးနေပါပြီ အဲတော့အများပြန်ယောဂတော့အစမသိအစမသိမသိရတော့အစရှိတော့ဆိုတော့မသိရတော့အစရှိတယ်ဆိုလို့ရှိရင်အစမသိဘူးဆိုတဲ့အတိတ်ပဲပေါ့အဲတော့ရှေ့ရှေ့ဖို့အစစ်စစ်ပြန်ပြီးတော့ရည်တွက်မယ်ဆိုလို့ရှိရင်တော့ဘယ်ကစကြတယ်လဲဆိုတာပေါ့လေအစဆိုတာတော့ဒါတော့ရည်တွက်လို့မရဘူးပေါ့အစလည်းမရှိဘူးပေါ့ စကြည့်ကဟာဒီတော့ထားလိုက်ပေါ့အခုဓမ္မနောက်အနာဂတ်ပေါ့အဖို့ဒါကြည့်ရမှာနောက်အနာဂတ်အဖို့အစသာမသိပေမဲ့လို့အဆုံးကတော့ဓမ္မမြင်နိုင်ကြရှိတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့ဘဝအဆုံးသတ်နိုင်တယ်ဒီတပင်းလေးရောဘဝသစ္စာနေတဲ့ပုဂ္ဂိုလ်တွေကတော့အစမရှိဘူးလို့အစမထင်တယ်လို့အဆုံးလည်းပဲမမြင်နိုင်ဘူး အခုတည်းမှာအနမတက်ကဆိုတာပေါ့လေအဆုံးမထင်တဲ့အနမတက်ကအနမတက်ကအဲ့ဒါတွေဘာတွေတော့ဒီမှာတန်တာရတန်တာရဆိုတာဗမာလူပြန်တော့တန်တရားပြန်လိုက်တယ်ဗမာမှုတက်တက်ကတော့ယုတ်တနန္တတွေပေါ့လေဆက်ဆက်ပြီးတော့တပွဲပွဲပေါ့လေရှင်းနေတယ်ရှင်းနေပါပဲယုတ်ရှင်နန်းရှင်းနေပါပဲအဲ့ဒါတန်တာရခေါ်တာ ဥဒမအကြောင်းတိုက်ဆိုင်နေဖြစ်နေတဲ့ယုတ်တရားနာတရားတွေမျက်စိကမြင်သွားတဲ့အခါမှာမျက်စိအကြည့်သာကောမြင်စရာဆင်းရောမြင်သိတာမြင်တွေ့တာမြင်ခံစားတာဒါယုတ်တနာတတ်တွေဆက်မပြတ်ဖြစ်နေတာတော့အဲ့ဒါကြီးသံတရားခေါ်တာပဲတို့တူကြားတဲ့ခိုက်တာမှလည်းယုတ်တနာတတ်တွေဆက်ပြတ်ဖြစ်နေရုပ်ရှင်နာဆင်းနေပါပဲနာနဲ့ခိုက်တာစားတဲ့ခိုက်တာပြီးတဲ့ခိုက်တာပြီးတဲ့ခိုက်တာဒါပါပဲအဟောင်းဟောင်းကြီးပြက်ပြက်ပြီးတော့အတိတ်တိတ်ကြီးဆက်ဆက်နေတာ အဲတစ်ခုပြီးတစ်ခုပြတ်တယ်လို့မရှိဘူးအဘုစိဏဆိုတာအဘုစိဏမပြတ်မစဲတပွဲဝဲဆိုတာအဲ့ဒါလို့ယုံနာဖြစ်စဉ်ကြီးကိုပါဠိလိုသံသာရဗမာလိုသံသရာဗမာမှုတက်တဲ့ဆိုလို့ရှိရင်တော့အကြောက်တိုက်ဆိုင်တိုင်းပေါ့လေအသက်မပြတ်တပွဲဝဲရှင်းနေတဲ့ရုပ်ရှင်နာရှင်လို့ဒီလိုပြောရမှာပါပဲဟိုမြည်ရည်ညာ စတင်ပြီးတော့စီးဆင်းလာတာပါဒီဟောင်းနဲ့ရေပြစ်ရှင်းတော့ဆက်ဆက်ပြီးတော့ဒီမှာဖြစ်နေတာပဲကြက်တယ်လို့မရှိဘူးမြစ်ချခံရကမတိမ်ခေါ်တဲ့ငယ်မပြတ်သေးတဲ့ငယ်ကာလပါလို့ဒီကြီးမြည်ကြီးကြောင်းကြီးအောင်ပြဖို့သူကရှင်းတော့သဘောတူပြီးဆက်ဆက်ပြီးတော့ဖြစ်နေတာပဲဒီဟောင်းတွေကအောက်တက်ပြီးတော့ရေသစ်တွေပဲနောက်ထပ်ဆက်နေတာပဲ ဒါလိုပဲအကြောင်းတိုက်ဆိုင်တဲ့ယုတ်တရားနာတရားတွေဟာတဝါ၆ပါးကအမြဲမပြတ်ပဲဖြစ်နေတာပဲဖြစ်ပြီးတော့ပြဲသွားဖြစ်ပြီးတော့ပြဲသွားဖြစ်ပြီးတော့ပြဲသွားဆိုတာပါအဟောင်းအဟောင်းကြီးကပြက်ပြက်ပြီးတော့အတိတ်တိတ်ဆက်ဆက်ဆက်ဆက်နေတာနားတယ်အားတယ်လို့မရှိဘူးဘဝတဏှာဒီမကုန်သေးတဲ့ကာလပါလုံးအဲ့ဒီဘဝတဏှာအကြောင်းကြည့်ပြီးတော့ဆွဲလာမှုတွေဝင်ပြီးဘဝဖြစ်စေတတ်တဲ့ကံတွေဆိုတာရှိတယ်အဲ့ဒီကံတွေအဲ့ဒီကံတွေရတဲ့အခါဘဝတ္တိဆက်ရတယ်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 ဒါအပေတန်တရားပေါ့ဒီတိရစ္ဆာန်တန်တရားပေါ့မမြင်ရတဲ့အဲဆိုးရတဲ့ပုံဘဝကတတ္တဝါတွေရဲ့ရုပ်ရှင်နာရှင်တွေလည်းဒါသူတို့ရဲ့ဒါဆိုးရတဲ့တန်တရားပေါ့လူတွေမှာဖြစ်နေတဲ့ယုတ်တဏ္ဍအစဉ်တွေကလူတန်တရားပေါ့နတ်တွေမှာဖြစ်နေတဲ့ယုတ်တဏ္ဍအစဉ်တွေကဒါနတ်တန်တရားပေါ့မြမတွေမှာဖြစ်နေတဲ့ယုတ်တဏ္ဍအစဉ်တွေကဒါဓမ္မတန်တရားပေါ့ဒါပါပဲ ပုံနဲ့ဘာနဲ့ဒီလိုဟုတ်ပါဘူးတန်တရားဆိုတာဖြစ်စဉ်ကြီးပဲအရှင်ကြီးပဲဒါကိုပြောတာအဲ့တော့အဲ့ဒါကြီးကကောင်းတဲ့စင်းနဲ့အဲဒါကြီးကရနေသလားဆိုအကြောက်တိုက်ဆိုင်တဲ့သူကဝတ္တဆိုတာလေပတ်နေတာတန်တရာဝတ္တတန်တရာဝတ္တလေပတ်နေတာလေပတ်နေတာဟာအဟောင်းကြီးကြက်ကြက်ပြီးတော့အတိတ်တွေဆက်နေတာပေါ့ ရှစ်လိုက်ကြောင်းလဲသွားလိုက်ရှစ်လိုက်ကြောင်းလဲသွားလိုက်ပေါ့လေဒီမှာအပေတန်တရားဆိုလို့ရှိရင်တော့အမှန်တရားဆိုးရတာပေါ့အမှန်တရားဆင်းရဲတာပေါ့အခုကြည့်မလားတိရိစ္ဆာန်ဘဝကြီးကြည့်ရတာဒီကောင်နဲ့ဒီကောင်နိုင်တဲ့ရှိနေမယ်အနိုင်ကျင့်နေတဲ့ဘဝပဲနှိမ့်တဲ့ဘဝပဲဘယ်လောက်ဆင်းရဲတယ်လူတွေမှလည်းပဲကြည့်ပါလားလူဘဝရလာတယ်ဘဝပရိတိစတယ်ဆိုတဲ့ကောကယုဒနာတ္တိဆက်ဆက်ပြီးတော့ဖြစ်နေတာပဲ ခုနာတရေဒုက္ခပေးပြီးလည်းဒါလည်းမဆုံးနိုင်ဘူးမှာဒါဒီသိရတယ်ပဲယူလူယုံနာအစဉ်ရရှိလာလို့ရှိရင်အဲဒီယုံနာအစဉ်ပေါ်မှာပဲဝတ္တဆိုတာပေါ့လေသိရတယ်လက်ပတ်နေတာဒီကိုယ်တည်းကအဝိဇ္ဇာနဲ့သနာတက်ခံကပါလာတာအမှန်တရားတွေကိုမသိတဲ့အဝိဇ္ဇာတက်ခံပါလာတယ်အမှန်တိုင်းမသိတော့အကောင်းထင်ပြီးတော့ကောင်းစားလိမ့်လို့ဆိုတဲ့အနေနဲ့ပေါ့လေ သာယာတာပြုလုပ်တာပေါ့လေအဝိဇ္ဇာနဲ့တဏှာတက်ခံသတ္တဝါတိုင်းမှာပါလာတယ်သတ္တဝါတိုင်းပါလာတော့မရသေးတဲ့အာယုန်ကြီးမရသေးတဲ့ဘဝကြီးကိုရကျင်တာပေါ့ရလာပြီဆိုလို့ရှိရင်လည်းသာယာတမဲ့ဆွဲမဲ့ပြီးတော့ဒီမှာနေတာဒီမှာကောက်ကံသိုးကံကြီးဖြစ်သွားတာကောက်ကံသိုးကံနေရာမှာကောင်းဘဝသိုးဘဝကြီးဒီမှာရောက်လာတာဆရာတော်ကလဲနေတာပဲဒီမှာ ရုပ်တနန္တအစင်မပြတ်ဆက်စားပြီးတော့ဓမ္မကိလေသာကိုကာမဥပါကဟောဆိုတာခြားတစ်ပတ်လည်ပြီးတော့ဆင်းရဲနေတယ်အဲ့ဒါကိုဓမ္မသံတရဝတ္တဒုက္ခလို့ဓမ္မပြောတာအဲ့ဒါကအဆုံးမရှိတဲ့လွန်ခဲ့တဲ့ဘဝကြီးဆိုတာတော့အစမရှိဆိုတာတော့တထားလိုက်ပါတော့အဲ့ဒါတွေကတော့ပယ်လို့မဖြစ်သကောလွန်ပြီးသားတွေဖြစ်နေပြီလွန်ပြီးသားတော့ပဲလှုပ်သွားပြီးတော့ပယ်လို့ဖြစ်တော့မလဲအဲ့တော့ အဆုံးမရှိနိုင်တဲ့ဆင်းရဲတွေကဒါသာပယ်ဖို့ရနောက်ထပ်မဖြစ်ဖို့ရဒါအရေးကြီးတာပါပဲတကယ်လို့သောတပတ္တိမဲ့နဲ့နိဗ္ဗာန်မျက်မှောက်မပြုသေးရင်သောတပန်မဖြစ်သေးရင်ယတိသံပိတာအတုပကေခေါ်တဲ့အဆုံးမထင်တဲ့အပေတန်တရားဝဆင်းရဲဒုက္ခအဲ့ဒါလည်းပဲအဆုံးမရှိဘူး လူဘဝနတ်ဘဝလည်းပဲဒါလည်းပဲအဆုံးမရှိသေးဓမ္မဘဝဆိုတာလည်းပဲအဆုံးမရှိသေးအဆုံးမတင်သေးဘူးဘလောက်နှိုင်းရှင်ထားတယ်ဘယ်လိုနှိုင်းရှင်ထားထားတယ်ဆိုတော့သမုဒ္ဒသမုဒ္ဒရာသိုးတရားယူပင်လေတဲ့ကယူရဟာဘယ်အတိုင်းအဆရှိမလဲယူတွက်လို့ရတာမှမဟုတ်ခဲနဲ့ယူတွက်လို့မရဘူးဒါပေမဲ့လို့တချို့သင်္ချာပါရဂူတွေအနေနဲ့ပေါ့လေ

တန်တရားကပူပြီးတော့ရှိတယ်တန်တရားပူပြီးတော့ကြောကျတယ်အတိုင်းခံမရှိဘူးဘယ်တော့ကြောက်ကြကောင်းတယ်လဲဒီပါလားကိုကတိုင်းတာလို့ရမယ်ဒီကတိုင်းတာလို့မရဘူးငယ်တိစ္ဆန်ပိဋကသူတွေခေါ်တဲ့အပေအပါဝင်မအပေတန်တရားပါဝင်ပေါ့လေလူဘဝနတ်ဘဝတွေဒါကြီးမဆုံးနိုင်ဘူးလူဘဝနတ်ဘဝတွေကအိုနာတိဒုက္ခကြီးတွေဒါကြီးလည်းမဆုံးနိုင်ဘူးအပြော့အမှန်ကျေတာလွန်ခဲ့တဲ့ နဗရကသံဃာဘောလေအစမတင်တဲ့ဘဝတွေကလည်းပဲဘလောက်များခဲ့မလဲဆိုတာဒါမပြောနိုင်ဘူးတကယ်လို့ယခုလူဘဝရရှိပြီးတော့ဝိပဿနာတရားတွေအာမထုံမိလို့သောတာပန်မဖြစ်သေးဘူးဆိုလို့ရှိရင်နောက်လည်းပဲဘလောက်ထိဆက်ရအောင်မလဲမသိဘူးသမုဒ္ဒရာတွေကရေးပြီးအတိုင်းအဆ ရည်တွက်လို့မရသလိုဘဝကြီးရည်တွက်လို့ရမှာမဟုတ်ဘူးဒါဒီတွက်ဒါဒီစဉ်းစားရမှာပါလို့အဲ့ဒါသမုတ်တရားရဲကအတိုင်းအတာမရှိတဲ့ရည်တွေနဲ့ဟောလို့ဒီမှာတင်စားပြီးတော့ကျန်ကံကပြထားတယ်တမအဆုံးမထင်သောတန်တရားဝဆင်းရဲသည်ဟုသင်တန်တရားဝဆင်းရဲသည်ဟုသောသမုတ်တရားရည်တဲ့အဲ့ဒီသမုတ်တရားရည် အများကြီးပေါ့အများကြီးပဲအဲ့ဒီဟာတွေကိုခန့်ချောက်ခြင်းနဲ့ဘုရားခန့်ချောက်ခြင်းလေသတ္တပတိမေကခန့်ချောက်ခြင်းလေသတ္တပတိမေမရသေးရင်သောတာပန်မဖြစ်သေးရင်အပယ်လည်းပဲအတိုင်းစားမရှိအပယ်တန်တရားလည်းအတိုင်းစားမရှိလူဘဝနတ်ဘဝလည်းအတိုင်းစားမရှိဟောသတ္တပတိမေရလိုက်တာနဲ့ပဲဒါခါတဲ့ အပယ်လည်းပဲအပယ်တန်တရားအစမထင်နဲ့အဆုံးမထင်တဲ့အပယ်တန်တရားလည်းပဲဒါလျှောက်သွားပြီ။ငရေစိတ်ကပိတ္တာအတူတူပဲကြည့်ရတာမရှိတော့ဘူးဒီမှာ။ညစ်ချခံရမရှိဘူးဆိုလို့ရှိရင်ညစ်ကြည့်ရတိမ်ကောသွားတယ်လို့ပေါ့လေ။တိမ်ကောသွားပြီ။ကောသွားပြီ။အပယ်လေးပါးကောသွားပြီ။လူဘဝနတ်ဘဝတောင်မှအဲခုနှစ်ဘဝတယ်ပေါ့လေ။ပို့ပြီးတော့ကြည့်ရတဲ့ဆင်းရဲကြီးမရှိတော့ဘူး အဲ့ဒါကြီးရှင်းသွားတယ်။ကိုယ်ပဲဆိုလို့ရှိရင်တော့ဘဝပြတ်ဖို့ဒါပဲရှိတော့တာပဲ။လူဘဝနတ်ဘဝဆိုတာအပေထောက်လို့ရှိရင်ဆန်းတာလို့ဆိုရပြီမယ်လို့ကုဏတေဒုက္ခပြေတွေကမဆုံးဘူးဒါတွေကအဲ့တော့လူဘဝနတ်ဘဝဒီဒုက္ခတိခုနဘဝတဲ့ပို့ပြီးတော့ကြည့်ရတယ်ကြုံရတဲ့ဆင်းရဲတွေတဲ့အဲ့ဒီဆင်းရဲတွေကိုလည်းပဲဆောက်ခန့်စီတာသောတာပတိမမယာသိရဲ့လူဘဝလည်းပဲอืม ဆုံးမထင်ဘူး။နောက်ဘဝလည်းပဲဆုံးမထင်သေးအဆုံးမမြင်သေးဘူး။ဟောအခုဓမ္မဘဝကန့်တတ်လို့ရသွားပြီ။လူတုဂတိဘဝနတ်တုဂတိဘဝခုနဘဝတည်းပိုးပြီးတော့သိရတဲ့ဆင်းရဲကြီးတဲ့ဟိုဘက်မရှိတော့ဘူး။ဘယ်လောက်ကောင်းလဲ။ဘုရားရဏတုံမှာဟောထားတယ်။ယေရိယသစ္စာနိဝိဘာဝယန္တိ ကာမိရာပင်ညာသုတေတိတာနိကိစ္စဝိဇေဝတိပုတံပမတာနတေဘဝအထမမာရိယန္တိကာမိရာပင်ညာနဲ့နဲသောဉာဏ်ပညာရှိတော်မူသောမြတ်စွာဘုရားသည်သုတေတိတာနိကောင်းစွာဟောကြားတော်မူအပ်ကုန်သောအရိယသစ္စာနိအရိယပုဂ္ဂိုလ်တို့သိရတဲ့အမှန်တရားတို့ကို

တရားတွေကိုသောတာပန်သူတော်ကောင်းပုဂ္ဂိုလ်များမိမိတဏ္ဍာမှာသင်ရှားဖြစ်စေတဲ့အနေအားဖြင့်ထိုးထွင်းပြီးတော့သိလိုက်ပြီးတဲ့ကိစ္စပိပေဝတိဘုဒ္ဓဗမတာနတေဘုံအထမမာရိယာတိဒေတောသောတာပန်သူတော်ကောင်းပုဂ္ဂိုလ်တို့သည်ကိစ္စဘုဒ္ဓဗမတာဘုဒ္ဓဗမတာပြင်းပြထန်ထန် တရားမေ့လျော်ကုန်ပြီဖြစ်၍ကိစ္စအဲဘုဒ္ဓမမတာတရားမေ့လျော်ကုန်ပြီမေ့မေ့လျော်ပေါ်ဝဆာသာနေကုန်ပြီကိစ္စပြီဟွန်တိအကယေရာဖြစ်ကုန်၏တဲ့ဘုဒ္ဓမမတာတဲ့ဟိုတရားမင်းကြီးလို့ဟောတယ်ပြီးတော့လူကြီးလောကမှာလည်းပဲအနာတပိသတိတို့လို့ဝိသကတကမာကြီးတို့လို့ ဥဒကတကမာကြီးဆိုလို့ရှိရင်ခုနှစ်နှစ်သမီးတွေကသောတာပန်ဖြစ်နေနေပါတယ်နာသမီးတစ်သေးကတော့တော်တော်အရွယ်ကြီးမှသောတာပန်ဖြစ်ပါတယ်အဲ့ဒီလိုပုံကိုယ်ကြီးဘုံစင်ဆံပြီးတော့သွားရမယ်ကာမဂုဏ်နဲ့မွေ့လျောပြီးတော့မိမိလေးရောနေကြတဲ့သောတာပန်ပုဂ္ဂိုလ်တွေတဲ့တရားမေ့ပြီးတော့ကာမဂုဏ်နဲ့ပျော်ဝဲပြီးတော့ပြင်းပြင်းထန်ထန်နေတဲ့ပုဂ္ဂိုလ်တွေတောင်မှဒီလိုဆိုလို့တဲ့ နတ္တေဘုံအတ္တမမာရိယံတိဒေတောသောတာပန်ပုဂ္ဂိုလ်တို့သည်အတ္တမအတ္တမရှိခုမြောက်ဘဝကိုနအာတိယာတိမယူကြကုန်နောက်ရှိခုမြောက်ဘဝမယူတော့ခုနဘဝနဲ့ပဲသူတို့ခန္ဓာသတ်သိမ့်မယ်လို့ဒီလိုဆိုလိုပါတယ်အဲ့တော့ဘဝကြီးဘယ်လောက်တာတူသွားပြီလဲကြည်စမ်းဘယ်လောက်ကောင်းတယ်လဲ မနချမ်းသာလားမနချမ်းသာမနကောင်းတာတော့ဒါသောတာပတ္တိမဲ့ရဲ့အဲဂုံတတ္တိအထူးတစ်ခုပေါ်လိမ့်မှာအဲဒါကိုဘုန်းကြီးတို့ပြည့်ပြည့်ချတော့ဘုရားကြီးကအဆုံးမတင်ဝိရေရင်ကျင့်စဉ်၆စီတဲ့အဆုံးမတင်တဲ့သောတာပတ္တိမဲ့မရသေးရဲ့အဆုံးမတင်တဲ့အဆုံးမမြင်တဲ့သံတရားကိုဆင်းရဲပြီဘူးတော့မြစ်တင်လေရည်ကြီးတဲ့အတိုင်းစားမရှိတဲ့ရည် သမုတ်တရားရည်နဲ့တော့မှနှိုက်ချထားတာသင်စားပြီးတော့ပြောထားတာအဲ့ဒီအဲ့ဒါ၆ခန်းစီပဲတဲ့အများဆုံးနေရလို့ရှိရင်ဒုက္ကတိဘဝခေါ်တဲ့လူကြီးနတ်ကြီးခုနှစ်ဘဝပဲသုံးကြီးဆိုင်ကြီးနဲ့နေလို့ရှိရင်တော့ခုနှစ်ဘဝပဲလူသောတာပန်ပုဂ္ဂိုလ်ကလူဘဝမှာသက္ခသက္ခဘောလို့အကျင့်တရားထနေလည်းပဲတဘဝလို့ယူရတယ်နတ်သောတာပန်လည်းပဲနတ်ပြည်လောကမှာအကျင့်တရားထနေလည်းပဲတဘဝလို့ယူရတယ် သုံးဆန်းကြီးအနေနဲ့ပြောတာလူတော်တာဘကနေပြီးတော့နတ်ပြည်ရောက်သွားတဲ့နတ်လောကရောက်လိုက်ပေါ့လေနတ်လောကနေပြီးတော့တခါလူကြီးပြန်ရောက်လိုက်ဆိုအပြန်အလှန်ဘယ်လိုဘုရားအဲ့လောက်ပဲနေရမယ်ဘယ်လောက်ကောင်းလဲမတွဲတာလို့ဒီခုနှစ်ဘုရားနေရပြီပဲလို့အောက်တန်းနောက်တန်းဘုရားမဟုတ်ဘူးထက်တန်းစားဘုရားနဲ့တွားရမှာလူရှိလည်းပဲလူထက်တန်းစားနတ်ရှိလည်းနတ်ထက်တန်းစားထက်တန်းစားဘုရားနဲ့တွားရမှာဘယ်တော့မှအောက်တန်းနောက်တန်းမရှိဘူး အမှန်ကောင်းတယ်အဲ့တော့သူသတိပဋ္ဌာန်တရားတွေအားထုတ်လို့ဝိပဿနာဉာဏ်ကြီးအစဉ်စဉ်တက်လာတာအားထုတ်တဲ့ခဏမှာလည်းပဲမိမိရဲ့စိတ်နဲ့စိတ်ထားတွေမြင်မသွားဘူးတိုးမြင့်နေတာအဲ့စိတ်နဲ့စိတ်ထားတွေကြီးသွားအောင်ထွားကြိမ်သွားအောင်မြင့်သွားအောင်မြတ်သွားအောင်ပေါ့ဒါပဲจิตပွားစီတကြောင်းရညီစွာတဲ့จิตပွားစီတဘာဝိတိတိဘာဝနာဆိုတာจิตပွားစီတ ဒီပွားစီတာတဲ့အကြောင်းကြောင့်အောက်တမ်းမကြထက်တန်းကြကဲမသူမှာတဲ့ထက်တန်းကြတော့သူကကဲတင်တာဒီဘာဝနာတရားကဲတင်တာထက်တန်းကြကဲမသူမှာမြတ်ဓမ္မစိတ်ချကိုယ်ွယ်ရာတဲ့ဒီမြတ်ဓမ္မဒီဒီဆံတရားဥပဒနာတရားတရားမှတစ်ဆင့်ဆက်ပြီးတော့မတရားဘူးတကယ်အကုသရာပဲဓမ္မနှကောင်းစိတ်လေးစိတ်ထားတယ်ဒါလည်းဓမ္မကြီးအောင်ထွားအောင်မြင့်အောင်မြအောင် ရက်ဖို့ရာအတွက်တော့အဲ့ဒါလေးကိုဖြစ်ပွားစေတာပဲဒီမှာသီလသမာဓိပညာအကျင့်တွေပေါ့လေဒါတွေတစ်ချက်မှရဲ့တစ်ချက်တစ်ချက်စာတစ်ချက်စာပေါ့လေစိတ်ကိုဒီမှာညစ်တင်သေးတာပဲသမာဂံသီလအခြေတည်ပြီးတော့ဟိုလေတက်တာသတိပြုနော်ဒီမှာဟုတ်တယ်ပါအများဟိုအများသမာဓိကြည့်အောင်ဒီလိုမလုပ်ပါနဲ့အတန်ကြီးမမြည်ပါသေးနဲ့ထိတ်တဲ့ရတယ် အခြေခံသီလပြည့်စုံတယ်ဆိုတဲ့ကောမလို့ကောင်းကြောက်ကောင်းနဲ့အဲကာယကံရောဝစီကံရောဝိဖက်ဆုံးရောက်သွားတဲ့အကျဉ်းသားသောကိလေသာတွေဒါတွေခုတ္တနာမှာပြင်းတယ်ဆိုတဲ့ကောကိုရင်ကျင်းမှုနှုတ်ရင်ကျင်းမှုအဲကိုသိမ်မွေးမှုနှုတ်သိမ်မွေးမှုဒါတွေရတယ်ဘလောက်ကောင်းလဲဟောအခုကိုယ်တည်းတက်ပြီးတော့ပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှုရှုနိုင်လားဟောလည်းမမြင်အမြင်ပြအကြောင်းပြဆိုင်ပြီးတယ် ကျောင်းကျဆိုင်ပြီးတော့ဆွဲပြတဲ့တတိတွေဖြည်းပြီးတော့ရှိမိတဲ့အာရုံမှာစိတ်ကလေးစိုက်စိုက်ကြအဲ့ဒီခိုက်တာမှာမတော့မသိနဲ့လောဘဒေါသမောဟအကြံစီတွေမရှိဘူးဒါကြီးကင်းနေတာအောက်တန်းနောက်တန်းကြအောင်လို့ဆွဲချဆွဲချတဲ့လောဘဒေါသမောဟဒီဒါကြီးမရှိဘူးဒါကြီးကင်းနေတာညာလေးတွေဖြစ်သွားပြီဆိုလို့ကြီးပိုင်ပိုင်စွာရှိမိတဲ့အာရုံနဲ့စပြီးတော့ကိလေသာမျိုးပါပြတ်သွားတာဟုတ်တယ်နည်းရှင်းပြတဲ့အတိုင်းပိုးပြီးတော့ စိတ်လေးစိတ်ထားလေးကကြည်သွားတယ်ထွားသွားတယ်မြင့်သွားတယ်မြတ်သွားတယ်ဘယ်လောက်ကောင်းလဲတော့တဏှိတဲ့တဏှိကစိတ်လေးစိတ်ထားလေးကတခါတည်းကိုကြီးမာပြီးတော့ဖွံ့ဖြိုးပြီးတော့လာတာအမှန်ကောင်းတယ်ဒီတိုင်းသမာဓိတရားမကျင့်သုံးဘူးသမာဓိတရားမကျင့်သုံးဘူးဆိုလို့ရှိရင်ဉာဏ်တွေကမပွင့်ဘူးဆိုလို့ရှိရင်စိတ်လေးစိတ်သားတွေအောက်တန်းကျနေတာပဲလောဘဒေါသမောဟအဖြစ်ခံပြီးတော့အောက်တန်းကျနေတာပဲဒီလောဘဒေါသမောဟကိလေသာတွေကသူကအာယုနဲ့ပူးပေါင်းပြီးတော့ အောက်ကိုဆွဲချနေတာကိလေသာမကင်းတဲ့ပုဂ္ဂိုလ်တွေကိုအောက်တန်းတော်တန်းကြတော့သူကဆွဲဆွဲချနေတာအခုဓမ္မအာယုနဲ့ပူပေါင်းပြီးတော့ကိလေသာတွေရဲ့ဆွဲအားမရတော့ဘူးဆွဲရမရတော့ဘူးဘယ်တော့ကောင်းမလဲပဲရတော့မလဲကိုယ်နဲ့ဆိုင်ပြီးတော့လောလောဆယ်လေးသူ့ဆိုင်ပြီးတော့ကတ်လိုက်နေတာကိုစိတ်ကြုံအားလည်းအများအားပေးနေတာအများမပြတ်ဓမ္မအကြောင်းရဆိုင်ပေးနေတာနည်းနည်းလေးမှမရောသေးဘူးစိတ်ကလေးနည်းနည်းလေးမှ အေးသက်သက်မဖြစ်စေဘူးအပူတပြင်းရှင်းတင်းရဲပေါ်ဒီမှာကြောင်းရဆိုင်ပြီးနေတာတွန်းပေးနေတာတွန်းအပ်သိကောင်းတွန်းအပ်ပြောညံ့တဲ့ပုဂ္ဂိုလ်တွေကတော့ပဲရနိုင်မယ်တတိပဲဖြစ်နိုင်တယ်တွန်းအပ်ခြင်းမရှိဘူးဆိုလို့ရှိရင်တော့ပဲတတိကိုလုံးလုံးမရှိတော့ဘူးတတိတွေမဲ့နေတာတတိတွေမဲ့စိတ်အဆူစီးတွေပြဲပြီးတော့ဟောตายရကြနဲ့တွေ့ရင်ဒိုင်းလဲဆိုဒီမှာตายရလိုက်တာပဲစိတ်နေစိတ်ဓာတ်နှိမ့်ကြသွားပြီမုံကြနဲ့တွေ့ပြီဆိုလို့ရှိရင်ချက်ချင်းပဲမုံမှုဖြစ်တာပဲမျက်မှုဖြစ်တာပဲဒေါသတွေဖြစ်သွားပြီဒီမှာ စိတ်လေးစိတ်သားတွေအောက်တန်းနောက်တန်းကျသွားပြီဂုံယူစရာနဲ့တွေ့ပြီဆိုလို့ရှိရင်အာဖြစ်လိုက်တဲ့မာနတွေမှလည်းကလည်းဂုံယူမှုတွေဝင့်ကြွားမှုတွေကများပါလေသူများကောင်းစားတာမနာလိုတာအိတ်သားတွေကိုယ်ပိုင်တဲ့သူများနဲ့မဆက်ဆံနေအတိမခံလိုတာဝန်တုံမှုတွေပေါ့အများကြီးပါပဲစိတ်နေစိတ်သားတွေအောက်တန်းနောက်တန်းကျနေတာတမန်အဲ့တော့အာယုန်နဲ့ပူပေါင်းပြီးတော့ကိလေသာတွေကငကူကဆွဲရတယ်ခက်ကောင်းကောင်းဆိုတော့ဆွဲဆွဲချနေတာကိလေသာမကင်းတဲ့ပုဂ္ဂိုလ် စိတ်နေစိတ်သားကြီးသွားတာဖွာသွားတာမြင့်သွားတာမြတ်သွားတာကိုမရှိပါဘူးအောက်တန်းနောက်တန်းကြာနေတာပါပဲငကူကအဝိဇ္ဇာသဏ္ဍာတက်ခံကပါလာတော့ပေါက်လို့ပဲသာစိတ်တွေတိကျနေဖြစ်တာတယ်ဆိုတော့ဒီလိုပဲအောက်တန်းနောက်တန်းကြာနေတာအောက်တန်းနောက်တန်းကြာတော့ဟောစိတ်နေစိတ်သားအောက်တန်းနောက်တန်းကြာတဲ့ပုဂ္ဂိုလ်ဟာအတွေးကလည်းပဲအောက်တန်းနောက်တန်းကြာတော့သူ့ပါဇက်ကထွက်လာတာတဲ့တန်ရှင်းတဲ့အကျိုးရှိတဲ့စကားမထွက်ဘူးမမှန်တာတွေသူနဲ့သူမိတ်ကျတဲ့စကားတွေ ကြံကြံတန်းတန်းစိတ်တိုင်းထွက်တဲ့စကားတွေအကျိုးမရှိတဲ့ပင်ပြင်းတဲ့စကားတွေပဲထွက်ပါပဲသူကိုယ်မူရာလုံးလို့ရှိရင်လည်းသူများရှင်းစေတာသူများတပ်ဖြတ်တာသူများပြည့်စုံမတရားယူတာမိစ္ဆာစရာကိုပြုချင်တာဒါတွေပဲဖြစ်လာမှာပဲစိတ်နဲ့စိတ်ထားညံ့တော့စိတ်နဲ့စိတ်ထားအောက်တန်းနောက်တန်းကြတော့နှုတ်မူရာလည်းအောက်တန်းနောက်တန်းကြပြီကိုယ်မူရာလည်းအောက်တန်းနောက်တန်းကြပြီကြပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာဘယ်ဘဝအဖြစ်မြင်မှာတော့မလဲ ဘဝကပဲတက်မှတက်နိုင်မှာတော့မလဲအဲ့ဒီလိုဘဝဒီနဲ့ကြီးပဲသွားနေရမှာပဲဒါသိကြတယ်သိကြတယ်ဓမ္မအဲ့တော့အဲ့ဒီလိုပုဂ္ဂိုလ်ဆိုလို့ရှိရင်ကောင်းရာဒုက္တိဘဝလာဖို့တော့မှသိမမြင်ပါဘူးမကောင်းတဲ့ဘဝပဲဒီမှာသွားနေမှာပါပဲအဲ့ဒါကုသိုလ်ကြီးမေ့ပြီးတော့အကုသိုလ်နဲ့အချိန်ကုန်နေတဲ့ပုဂ္ဂိုလ်ဆိုတော့အောက်တန်းနောက်တန်းဘဝနဲ့ကြီးပဲဒါနဲ့ပဲပြီးရတာ တောင်ကျမ်းဂန်များမှာပမတ္တတတဟိနာမတတ္တရောအပါယတကတိယတရိတာလို့ဆိုထားတယ်။ဟိမိုင်းပမတ္တတဟိနာမကုသိုလ်ရေးမေ့လျော့နေသောပုဂ္ဂိုလ်ပုဂ္ဂိုလ်ဤဒီမှာတဲ့ဒါနကုသိုလ်မေ့နေတာဒီလာတွေစောက်တရားမှာကိုချင်းဒီလာတွေကောင်းအောင်မှမသိတာအထူးအဖြင့်အခုလိုစိတ်နေစိတ်ထားတွေကြီးထွားမြင့်မြတ်သွားကိုရအတွက် တိပဋ္ဌာန်တရားတွေအထုရမှာမသိပါဘူးတတန်းစားကုသိုလ်တွေမေ့နေတဲ့ပုဂ္ဂိုလ်ပေါ့အဲဒါပမတ္တခေါ်တယ်မေ့လျော့နေသူတဲ့ကုသိုလ်တွေမေ့လျော့နေသူတဲ့လူဝေးကိစ္စဒီဝါရေးကိစ္စလောကီပညာရေးကိစ္စအိမ်တော်ရေးကိစ္စကာမဂုဏ်ကိစ္စဒါတွေနဲ့ပဲအချိန်ကုန်နေတာပေါ့အချိန်ကုန်ပြီးတော့သူစိတ်တရားတွေနဲ့ပဲအချိန်ကုန်နေတာဒါတွေကိုပြောတာပါအဲ့ဒါပမတ္တခေါ်တယ်အဲ့ဒီ ကုသိုလ်တရားမေ့လျော့နေတဲ့ပုဂ္ဂိုလ်မှာတတ္တာတော်၄ပါးကိုအပါယအပေတို့ဒီတက္ကကိယပရိတာမိမိနေအိမ်နဲ့မချဖြစ်ကုန်၏တဲ့မိမိနေအိမ်နဲ့ဘာမှမတူဘူးဘာမှမတူဘူးလူတွေမှာဆိုလို့ရှိရင်နေစရာရှိရတာဟုတ်အခုလိုမိုးခါဆိုလို့ရှိရင်နေအိမ်ဆိုတာရှိရတာကိုယ်နေအိမ်မှာပဲအနေများတာပဲကိုယ်ပဲမရှိဘူးဆိုရင်ငှားပြီးတော့နေရတာနေအိမ်မှာပဲလူတွေအနေများတာပဲဝကျင်းလေးမှာပဲအနေများတာပဲ အဲကိစ္စတွေပါရှိလို့ရှိရင်တော့ခုနလူကြီးကိစ္စစီးပွားရေးကိစ္စဒါတွေရှိလို့ရှိရင်တောင်းတနာတော့ဒါအပြင်သွားရတာရှိပါရဲ့။ဒါပေမဲ့လို့ကိုယ်နေအိမ်မှာအနေများတာပါပဲ။အပြင်ထွက်ပြီးတော့အပြင်မှာနေရတာကနည်းတယ်။ဒါလိုပဲခုနကုသိုလ်ရေးမေ့လျော်ပြီးတော့နေတာအထူးအပြင်ကုလိုသတိပဋ္ဌာန်တရားတွေသာသနာပွင့်လင်းကြမှာပေါ့ဒီအထုရမှာမသိပဲနဲ့ခုနလောကီကိစ္စတွေနဲ့ပဲအချိန်ကုန်နေတာကာမဂုဏ်ကိစ္စ အိမ်တော်ရေးကိစ္စ၊ဇီဝရေးကိစ္စဒါတွေနဲ့အချိန်ကုန်ပြီးတော့ထက်တန်းစားကုသိုလ်တွေမိမိရဲ့စိတ်နဲ့စိတ်ထားတွေမြင့်မသွားလို့တိုးမြင့်ပေးတဲ့ဘာဝနာကုသိုလ်တရားတွေအထုပါမှာမသိတဲ့ပုဂ္ဂိုလ်တွေပေါ့လေအဲ့ဒီပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်တော့ဘယ်တမစိတ်နဲ့စိတ်ထားမမြင့်မတော့ဘာဖြစ်တော့အကုသိုလ်ကပဲအကျိုးပေးမှာပေါ့မကောင်းတဲ့ဒုစရိုက်တရားအကျိုးပေးမှာအကျိုးပေးတော့ဘယ်ပဲသွားမှာပဲအဲအိမ်မှရှိတဲ့ပုဂ္ဂိုလ်ဟာ နေနဲ့မကင်းတဲ့ပုဂ္ဂိုလ်ကနေမှာအနေများတယ်လို့ပေါ့အပြင်းထွက်တဲ့အချိန်လေးကနေပါတယ်ကိုယ့်အိမ်မှာအနေများတယ်ကုသတရားမေ့လျော့တဲ့ပုဂ္ဂိုလ်ဟာမိမိနေအိမ်နဲ့တူတဲ့အပေပဲသွားတာပဲဒီလိုဆိုတဲ့စိတ်ဆိုတာမျိုးကတော့ပပတ္တိရမတိမနောဆိုတာစိတ်ဟာမတော်တဲ့စီကပြောတယ်မတော်တဲ့စီပြောတယ်ဒါပဲ တော်တဲ့ကြီးဆိုလို့ရှိရင်ပျော်ခဲ့တယ်အကြည့်ပါလားသတိပ္ပံတရားတွေအတုဆိုင်စိတ်ကကိုရောက်နေကြစီပဲအမြင်ကောင်းကြားကောင်းနာကောင်းရတာကောင်းတိတိကောင်းရုံရုံနေတာပဲလိုက်မှပြင်ဆွဲယူဒီပြန်ကပ်ဒီလိုလုပ်ရုံနေတာပဲပထမတော့နောက်မှအသားလေးအရှင်လေးရပြီးအသားလေးကြလာတော့ဒီဘက်မှာကိုယ်မှအရောက်များလာတာကာမဂုဏ်အာယုန်တွေပေါ်မှာတခါတည်းဖြစ်ကျင်နေဖြစ်နေတဲ့စိတ်ကိုအတင်းဆွဲယူပြီးတော့ကိုယ်ထဲမှာကပ်လိုက်စိတ်ကလည်းနေကျင်းသွားအောင်လုပ်လိုက် ကိုယ်ကအရောက်များလာတဲ့ခါကျတော့ဟောစိတ်ကလေးနဲ့ကျင်းသွားပြီကိုယ်ကကိုယ်ကပေါ်ရပေါ်ရလေးတွေပေါ်သေးလိုက်ပြီးတော့ရှိတဲ့ခါကျတော့နေကျင်းသွားပြီအပြင်းမှာအပြင်းသွားမဲ့စိတ်မရှိဘူးပေါ့လေနေကျင်းရနေပြီးတော့ကိုယ်ထဲမှာကိုယ်ပဲနေကျဲကျဲနဲ့တခါသိလာကြတယ်အသေးပေါ်လေးတွေကသာသိလာတာအထူးအဖြင့်ဥရိယပြညာမဲလောင်ရရောက်ပြီဆိုဆိုလို့ရှိရင်ဟိုအသေးပေါ်လေးတွေကသာအကုန်သိလာတယ်သုံးနေတာပဲခုနကယောဂီတွေပြောကြတယ်ဟိုရှုပ်ချက်ခတ်နေတာပဲမှတ်စရာတွေလည်းမရတာသိစရာတွေလည်းမရတာတဲ့ သူတို့ကတော့ကြီးသွားပြီးတော့ပြောကြတာမှန်ကတော့အတိညာဏ်ကြီးကပွားလာအတိညာဏ်ကြီးတိုးလာတာတမကိုယ်ထဲမှာအမြင့်ကျဲလာတာထူးကြလာတာအဲဥရိယပြညာမင်းလောက်ရပြီဆိုလို့ရှိရင်ကိုကအာကလေးဘဝဟာတွေပေါ့ရိုးရိုးစဉ်းစားပြီးတော့ယူလို့မရတဲ့ဟာတွေတောင်မှဟိုအကန့်လိုက်ကန့်လိုက်ဘဝရုပ်ရှင်ပြဆိုတော့လာပေါ်နေတာထူးကြတယ်စိတ်နယ်ကျဲလာတာ တတိအားတောင်းသလောက်ဆင်ញင်နှလုံးသွင်းလိုက်လို့ရှိရင်အကုန်လုံးတကယ်အကန့်အကန့်အကန့်အကန့်နဲ့ပေါ်ပေါ်လာတာသိနေကြတာအဲ့လိုနေကြပုံမျိုးကတောင်းတယ်ကိုယ်လေးကသဘောမှန်နေယုံနာနဲ့စတဲ့သဘောမှန်နေပေါ့လေဒါလေးကိုအဲအသေးဘောလေးတွေကစတိတိပြီးတော့နေကြခြင်းနဲ့သိတာကောင်းတယ်ဟောနေကြရသိလာတယ်နောက်တော့လက်ရှိကောင်းပူဇာနာကြီးရပြီးတော့သဘောတက်တက်လေးမရှိရှိလေးမှတ်လာတာမုံမွားမွားလေးကြီးမှတ်လာတာနောက်သင်္လေးဝိုးလေးမှတ်လာတာ ဒီလေးမျိုးမှတ်မှတ်လာရတဲ့ခါကျတော့ဖောင်းတာပင်တာလေးတွေပြောက်သွားတဲ့ခါကထိုင်တာတိတာလေးတွေမှတ်နေရတခါတခါထိုင်တာတိတာလေးပြောက်နေဖောင်းတာပင်တာလေးတွေမှတ်နေရတခါတခါဖောင်းပင်ထိုင်ပြီးလေးချက်ပြောက်ပြီးအတိကလေးတက်တက်လေးတွေမှတ်နေရတာစိတ်နေကျင်းသွားတာစိတ်ကလေးစိတ်နေကျင်းသွားတာစိတ်ကလေးနေကျင်းသွားလေလေခုနလောဘဒေါသမောဟကိလေသာဆွဲအားတွေကလွတ်သွားပြီနေကျင်းသွားလေလေဆွဲအားတွေကလွတ်သွားလေဒီစိတ်ကလေးများတကားတဲ့ကောင်းငင်လေးများ အဲဝေ့ပြီးတော့များနေသလားထင်ရလောက်အောင်မို့ဒီခါနဲ့လက်ကျင်းသွားတာသိတာလက်ကျင်းတဲ့ကျင်းရနေပြီးတော့နောက်ဆုံးအဲဒီစိတ်ကလေးပြတ်သွားတာငြိမ့်သွားတာအဲ့ဒီထိရောက်သွားအဲ့ဒီထိရောက်သွားပြီဆိုလို့ရှိရင်ဘယ်တော့ကောင်းမလဲအများကြီးကောင်းတာပေါ့ကာမဂုဏ်အာယုန်နဲ့ပူပေါင်းပြီးတော့ကိလေသာရဲ့ဆွဲအားကလွတ်သွားတာအဲ့ဒါမှကြီးသွားတာစိတ်ကလေးကြီးကထွားသွားတာဖွံ့ပြိုးသွားတာ မြင့်သွားတာမြတ်သွားတာဟောဒါပြောတာဒီလိုမြတ်ရမှာသူဘာဝနာတရားမရှိဘဲနဲ့မစိတ်နဲ့စိတ်ဓာတ်ညှင်းညက်တယ်လို့ပြောကြတာတွေရှိတယ်ဘယ်စိတ်နဲ့စိတ်ဓာတ်ညှင်းညက်နိုင်မှာမလဲမဟုတ်တဲ့ဟာပဲစိတ်မှာကြီးထွားအောင်မလုပ်ဖဲနဲ့ဟာစိတ်ကြီးထွားအောင်လုပ်တဲ့နည်းမှမရှိဘဲနဲ့ဒီပုဂ္ဂိုလ်ကစိတ်နဲ့စိတ်ဓာတ်မြင်ပါတယ်လို့ပြောလို့ဖြစ်ပါမလားကျန်ကျန်တန်တန်ရုပ်မှာမှစိတ်ကူးတွေမတော်တဲ့စိတ်ကူးတွေမရှိရင်သာနေမှာပေါ့ဒီမှာရိုးရိုးအလတ်စားတဲ့အလူစားကတော့ အဲဒီစိတ်နဲ့စိတ်ဓာတ်မြင့်မြတ်တယ်ဆိုတဲ့ပုံကိုယ်ရည်ရှိနေမှာပါဘာဝနာလက်ကမရှိဘဲနဲ့ကတော့ဘယ်ပုဂ္ဂိုလ်မှအရိယပုဂ္ဂိုလ်ကလွဲလို့ရှိရင်ဘယ်ပုဂ္ဂိုလ်မှမမြင့်မြတ်နိုင်ဘူးအောက်တန်းနောက်တန်းကြာနေတာဒီဘာဝနာဘာဝနာလက်ကကြီးမှာသူ့နေစိတ်ထားမြင်မှာတာဒါထက်ပြရမယ်ဒီမှာဒါဝင်လို့ဘုန်းကြီးကဒီမှာဘာဝနာဆိုတဲ့စကားလုံးကိုအတိပ္ပယ်ပတ်အောင်ဆိုပြီးတော့စိတ်နေကြီးထွား ညစ်မှားဖို့ရတဲ့အဲ့ဒါမှလားဖြစ်ပွားစေတကြောင်းရညီစွာတဲ့ဘာဝနာရဲ့ပြုတ်ကိုခေါ်တာတမတက်တန်းကြတင်မသူမှာမြတ်ဓမ္မစိတ်ချကိုဝေရာဆိုတာတမဒါလေးကိုပြောထားပါတယ်လက်ကောင်းတာအဲ့တော့အခုတရားအထုတ်တယ်ဆိုတာဘာဝနာတရားအထုတ်တယ်ဆိုတာဒီတိုင်းမိမိရဲ့စိတ်နဲ့စိတ်ဓာတ်ကြီးထွားအောင်လို့ဘာဝနာအမှုမပြုဘူးဆိုရင်ကြုံတွေ့ရတဲ့အာရုံနဲ့စပြီးတော့ အခုအမြင်အာယုံနဲ့စပြီးတော့ဟိုတာယာကြာလေးဆိုလို့ရှိရင်တာယာကြာအာယုံနဲ့ပူပေါင်းပြီးတော့ຢာကကຢာကမသိတဲ့ပုဂ္ဂိုလ်ကိုနှိမ့်ကြတော့လုတ်လိုက်နည်းနည်းလေးကနေပြီးတော့ညံ့ညံ့ချာညံ့ညံ့ချာနေပြီးတော့တောင်းကျမ်းလာတာကျမ်းကျမ်းတလားဖြစ်လာတာကာကံရောပစီကံရောတခါတည်းလူကျူးတဲ့အပိုင်းတိရောက်သွားတာတွေရှိတယ်။အင်းမကျင်တဲ့ဆရာမုန်းဆရာအောင်နဲ့တွေ့ပြီဆိုလို့ရှိရင်ဒေါသမြင်မြင်လေးကစားပြီးတော့တနှုံနှုံနဲ့လက်သီးဆုံနေတာ။ ပါဇက်ကကျန်ကျန်တနာပြောခြင်းအပြောလက်ကရောက်ရောက်ခြင်းလည်းရောက်သွားတာပဲဓမ္မမိကြသွားပြီမိကြသွားပြီအဲ့ဒီမကျင်တတ်စရာအယုံနဲ့ပူပေါင်းပြီးတော့ဒီဒေါသကဒေါသမကျင်တဲ့ပုဂ္ဂိုလ်ကိုအောက်တန်းတောက်တန်းကြောက်သူကလှုပ်ပလိုက်တာဘယ်လောက်ဆိုးတယ်လဲမာနလည်းထုံနီ၎င်းအိတ်တမစရိယလည်းထုံနီ၎င်းဒီတိုင်းမျိုးပါပဲကိလေသာမကျင်တဲ့ပုဂ္ဂိုလ်တွေကအယုံနဲ့ပူပေါင်းပြီးတော့ကိလေသာတွေကအောက်ဆွဲချနေတာအတောကမဏိယတရားခေါ်တယ်အောက်ကိုဆွဲချတဲ့တရားတွေတဲ့ အခုကိလေသာနဲ့ပူပေါင်းပြီးတော့ကိလေသာအဲအာယုန်နဲ့ပူပေါင်းပြီးတော့ကိလေသာရဲ့ဆွဲအားကလွတ်အောင်ဆိုပြီးတော့အခုကိုယ်ထဲကိုယ်ထဲမှာသိဆိုင်နေတာဆိုကြပါစို့ထိုင်နေတဲ့ကဝမ်းပိုင်ဆိုင်ထားအေးကလေးဖောင်းတက်လာတယ်ဖောင်းတက်လာသကစားပြီးတော့သုံးသွားတဲ့ဒီတေးသေးချာချာသိဆိုင်ကတ်လိုက်ကြည့်ပါ ပိန်ကြသွားလို့ကျင်လည်းအေးကလေးပိန်စားစားပြီးတော့ပိန်ဆုံးတဲ့အထိစူးစိုက်ပြီးတော့ကတ်လိုက်ကြည့်ပါဘောင်းမှုပေါ်မှာစူးစိုက်ပါကတ်ခတ်လိုက်ပါလို့ပိန်မှုပေါ်မှာစူးစိုက်ပါကတ်ခတ်လိုက်ပါလို့ဆိုတဲ့စူးစိုက်ကတ်လိုက်ကြည့်တတိလေးဖြစ်လာတာတွေ့လိမ့်မယ်ကျွဲပြဲတဲ့တတိလေးထူးထူးခြားခြားဖြစ်လာတာတွေ့လိမ့်မယ်ဘောင်းမှုပေါ်မှာပိန်မှုပေါ်မှာစိတ်ကလေးစူးစူးစီးဖြစ်လာတာတွေ့လိမ့်မယ်ကျွဲပြဲတဲ့တတိလေးနဲ့စိတ်ကလေးစူးစူးစီးဖြစ်ဖို့ရန်ခြေပိုင်းကစိတ်တွန်းအားခေါ်တဲ့ ကြောင်းရဆိုင်တဲ့သဘောလေးဝိရိယဝိရိယလေးနည်းနည်းလေးမှဒီအာယုံမတောက်ကြရဘူးဟာဆိုတဲ့အနေနဲ့ပေါ့လေသူပြင်စစ်ချက်ထားပြီးတော့ကြောင်းရဆိုင်တဲ့သဘောအပူတကြီးပေါ်လိသင်္ကေတကြောင်းတဲ့စိတ်တဲ့သဘောလေးရှိနေအဆုံးပေးနေတာဒီဝိရိယတကသိရေးကြည့်တယ်ဝိရိယတအရှင်းမရှိဘူးရှိပြန်လည်းပဲ ကြော့တိကြော့ညာပါလေအစ်တိအစ်စိတ်ရော့တိရော့ရဲပါလေအဲ့လိုဝိရိယရှိလို့ရှိရင်တော့ဘယ်တော့မှတတိမဖြစ်။ဖောင်းတာလည်းမမှမယူပိန်တာလည်းမမှမယူမမှမယူဆိုလို့ရှိရင်ဖောင်းတဲ့ပေါ်ပိန်တဲ့ပေါ်ကလည်းစိတ်ကစူးစူးမရှိဘူးပြမယ်။ပြလို့ရှိရင်ခုနကြုံတွေ့ရတဲ့အာရုံနဲ့စပြီးတော့ကိလေသာတစ်ခါဆွဲပြန်ပြီ။အောက်ဆွဲချစိတ်နဲ့စိတ်သားကြီးအောက်တန်းတော့တန်းကြပြန်ပြီ။သူသေးသေးချာချာစူးဆိုင်မှကြည့်ပါ။မှကြည့်လို့ရှိရင်ခုနပြောတဲ့အတိုင်း စိတ်တွန်းအားခေါ်တဲ့အပူတပြင်းကျင်းတင်ကြောင်းကြဆိုင်ပြီးတဲ့ဝိရိယလေးပုံမှန်ရှိနေရင်တတိယလည်းဖြစ်လာမှာပါတတိဖြစ်လာလို့ရှိရင်စိတ်လည်းပဲဗျာမရာမဖြစ်အောင်လို့စုစုစည်းစည်းလေးဖြစ်မှာပါတမာတိလည်းဖြစ်လာမှာပါတမာတိဖြစ်လာလို့ရှိရင်ရှုမိတဲ့အာယုန်လေးပိုင်းပိုင်းခြားခြားပြီးတာဟာဉာဏ်လေးတွေလည်းပွင့်လာမယ်အာယုန်နဲ့မှရှိနေတဲ့တက်အောင်လို့အများနဲ့ချိန်မှန်းပေးနေတော့ဟိုကာမဂုဏ်အာယုန်ပဲ ချော်တော့ငေါ့ပြီးတော့စိတ်ကြီးထွက်မသွားဘူးဒီပေါ်မှာပဲစိတ်ကလေးကညှို့ညွတ်ပြီးတော့ကြာလာတွေ့လိုက်တွေ့လာလို့အဲ့ဒီကကြာလို့ရှိရင်တစ်ချက်မှတစ်ချက်စိတ်ကလေးတိုးမြင့်ပေးနေတာနောက်တစ်ချက်မှရင်နောက်တစ်ချက်စားတိုးမြင့်ပေးနေတာဟိုလှေကလေးတက်တဲ့ကကြာတော့တစ်ချက်လှတဲ့လိုက်လို့ရှိရင်တစ်ချက်စားအတွက်ကိုကညှင့်ပါသွားတာနောက်တစ်ချက်လှတဲ့လို့နောက်တစ်ချက်စားအတွက်ကလည်းညှင့်ပါသွားတာနောက်တစ်ချက်လည်းလို့ရှိရင်နောက်တစ်ချက်စားအတွက်ညှင့်ပါသွားဟောနောက်တော့တခါလည်းအပေါ်ရောက်သွားတာလေဒါလေအဲ့တော့ ဒီကတိပေါင်း30လောက်တဲ့မှာအထက်ရောက်မယ်ဆိုလို့ရှိရင်တစ်တိလှမ်းတဲ့တစ်တိသာတွေကကိုကမြင့်ပါသွားတာပဲအောက်ကျသွားတာမှမဟုတ်ပဲသူတခုတည်းကွက်တွဲလို့ရှိရင်တော့ဘာမှအရာမရောက်ဘူးလို့ဆိုရင်မယ်လို့အမှားတော့သူတခုတည်းကလည်းပဲကြီးရောက်တယ်သူကမြင့်နေတာပဲလေနှစ်တိသာလည်းနှစ်တိသာတော့ကြီးရောက်တာပဲဟောနောက်တော့အပေါ်ရောက်အပေါ်ရောက်သွားတော့အဲဘေးကင်းတဲ့နေရာရောက်သွားပြီဆိုလို့ရှိရင်ဘေးရနေကင်းတော့ဒီဘေးရန် ဒီရကအောက်ဆွဲချလို့ပဲရမလဲအပေါ်မှာပဲပြန်ဝဲပြီးအပေါ်မှာပဲချမ်းသာတာနေရမှာတနည်းအားဖြင့်လည်းပဲဘုန်းကြီးတို့အခုဟိုအာကာသယဉ်နေဆိုတာရှိပါတယ်အာကာသယဉ်နေဟာလောင်စာရမ်းနေညံ့ညက်ဖောက်တာဘဝမြေပြင်ဘဝနေပြီးတော့တော်တော်လေးတက်သွားနိုင်အောင်ဘောလေလောင်စာတွေဖောက်ရတာဖောက်လိုက်တဲ့အခါကျတော့အာကာသယဉ်ကြီးဘောလေဒုံးနဲ့ဖောက်လိုက်တော့တက်သွားတယ် သူ့အချိန်ရှိတော့တက်သွားတယ်အချိန်ကြနိုင်လောက်တဲ့အချိန်တွေရောက်တဲ့အခါကျတော့မှဒုတိယဒုံခါပေါက်ရတယ်ပေါက်ရတယ်အဲ့ဒီအချိန်နဲ့တခါတက်သွားပြန်ရောသူ့အချိန်ဒီလောက်ဒီနေလောက်တဲ့အချိန်တွေရောက်တဲ့အခါကျတော့တခါဒုံတစ်ဆင့်ဖောက်ပြန်ရောဖောက်တဲ့အခါကျတော့ဟောတမကဘာမီကြီးဆွဲရတာလွတ်သွားတယ်ကဘာမီကြီးဆွဲရလွတ်သွားတဲ့အခါကျတော့ဟောဒီဟာကြီးကောင်းကနအာဂါသယင်ကြီးဟာအောက်မကြတော့ဘူး ဟောမှာတဲ့ခါလေးရှိတယ်။ဘာဖြစ်လို့လဲဓမ္မအဲဒုံးနဲ့ဖောက်ကျင်လိုက်တာကိုကဘာမင်းကြီးဆွဲရတာလွတ်သွားတာ။ဒီလိုပဲစိတ်မှလည်းပဲကလောဘဒေါသမောဟဆွဲအားတာတိတ်ရတာတိတ်ရတာကိလေသာတွေမဖြစ်ရအောင်နေပါမယ်လို့ဆိုရင်မယ်လို့ကိလေသာပြည့်စရာနဲ့တွေ့တဲ့အခါကျတော့မရပါဘူးဖြစ်နေတာပါပဲဒီလိုလားလောဘပြောင်းရာဂပြောင်းနေပါမယ်လို့ဆိုမယ်လောဘပြည့်စရာရာဂပြည့်စံတွေ့ရင်ဖြစ်နေတာပဲ စိတ်ကူးနဲ့တော့ဖြစ်နေသေးတာပဲမြင်မှကြားမှနားမှစားမှသိမှမဟုတ်စိတ်ကူးနဲ့လည်းဒီမှာရင်းနေတာပဲဒေါသမဖြစ်အောင်နေပါမယ်လို့ဆိုပေမဲ့လို့ဟိုမကျင်တတ်စရာမဟုတ်ကြလေတွေ့ပြီဆိုလို့ရှိရင်နှုတ်နှုတ်နှုတ်ကလာပြီးတော့လက်တိလက်မောင်းဆုံးစားနေတာပဲလက်တိဆုံးနေတာပဲတနှုတ်နှုတ်နဲ့ပြေးဘူးဒီမှာဘယ်မလဲလွတ်တာကျုပ်တွေ့တဲ့အောင်လေးနဲ့စပြီးတော့ကိလေသာကဆွဲရသိကောင်းတာကိလေသာမကင်းတဲ့ပုဂ္ဂိုလ်ဒါရဲ့ သူကလွတ်အောင်ဆိုပြီးတော့တခါတည်းကမှဆွဲရကောင်းနဲ့ဆွဲထားတာယုံကြည်စမ်းယုံကြည်စမ်းမှယုံလို့ရပါမလားယုံလို့မရပါဘူးအခုလူတွေကြည့်ပါလားခုံကြည်စမ်းမှကဘာမီးကြီးဆွဲရလည်းပဲပြန်ကြတာပဲခုံကြည်စမ်းမှကဘာမီးကြီးဆွဲရပြန်ကြတာပဲယုံလို့မရဘူးနီးမမှန်နဲ့နီးနဲ့ကိလေသာကလွတ်အောင်လုပ်မယ်ဆိုတော့ဘလောက်ပဲဘယ်လိုပဲလုပ်လို့ဘယ်တော့မှကိလေသာတွေကမလွတ်နိုင်ဘူးအခုကြည့်ပါလားဘုန်းကြီးမြတ်စွာဘုရားဒေသနာတော်ဤတိုင်း ဤကဒေသနာနည်းတိုင်းဘုန်းကြီးတို့ကြည်ရင်ဆရာတော်ဘုရားကြီးဩဝါဒခံယူပြီးတော့ကျင့်သုံးကြတဲ့ယောဂီပုဂ္ဂိုလ်တွေကကိုယ်ရဲ့စိတ်ဆိုင်တော့ပေါ်ရလေးကိုလိုက်မှနေတယ်။ပေါင်းနဲ့ပိန်နဲ့မှနေတဲ့ဉာဏ်သွားတဲ့အခါလည်းခြေတော်စိတ်ကပြီးတော့မှညာလာနဲ့ဘယ်လာနဲ့ကြွားတယ်လှမ်းတယ်ချတယ်အခြားခြားအထူးထူးမူရည်ပေါ်လို့ရှိရင်လည်းသူဖြစ်တဲ့အတိုင်းမှမှတ်တယ်။အဲမှတ်တဲ့အခါမှာတော့သမဂ္ဂဆံကမှတ်လို့မရဘူး။ပေါ်ဆက်ဆက်လုပ်လို့မရဘူး။ခုနစိတ်တွန်းအားဆိုတော့ဘုန်းကြီးချက်ပြောပါတယ်။ကြောင်းရက်ဆိုင်တဲ့သဘောလေးအပူတခြင်းတင်းတင်းရဲ့ပေါ်လေးကြောင်းရက်ဆိုင်တဲ့သဘောလေးရှိရတယ် ခုနအမနာတန်နဲ့ကြည့်ပြီးတော့လေးနေတယ်အာကာသယုံကြီးဟာတောင်တောင်ရမ်းနဲ့တွန်းလို့ပဲရမလဲရမ်းအသိကောင်းရတာလောင်စားအသိကောင်းရတာလောင်စားအနေလို့ရဘူးအစမတင်တန်တရားကစပြီးတော့ဝိဇ္ဇာနဲ့တဏှာတက်ခံကပါလာတဲ့ပုဂ္ဂိုလ်ကြီးဟာခုနစိတ်ဓာတ်ကိုကမတော်မသင့်တဲ့ဒီမှာပြော်တယ်ဆိုတော့ဒီမှာအလိုက်တင်ရောက်ရောက်နေတာပဲလိုက်တင်ရောက်နေတော့အလိုက်တင်မဲ့ကိလေသာကဒီမှာ ဖြစ်လွယ်နေတာပဲလောဘလည်းဖြစ်လွယ်ဒေါသဒေါသလည်းဖြစ်လွယ်ဆိုတော့ကိလေသာရဲ့ဆွဲရတာအလိုလိုပဲဓမ္မကိလေသာမကင်းတဲ့ပုဂ္ဂိုလ်ကိုဆွဲထားတာလွတ်အောင်ယုံလို့မရဘူးလွတ်အောင်ယုံလို့မရဘူးသူကြည့်ပါလားလွတ်အောင်ယုံနေကြတာကိုယ်ရဲ့စိတ်ပေါ်ရလေးကြီးပေါ်ကျဲလိုက်ရင်ရှိတယ်ဓမ္မတွန်းအားလေးကြောက်ရစိတ်တဲ့သဘောလေးရှိတယ်တွန်းအားမရှိရင်မရဘူးလက်ကဖြစ်နေမှာပဲကိလေသာဆွဲရပဲခံရမှာပဲတွန်းအားပြောကြရင်လည်းမရဘူး တွန်းအားကောင်းရမယ်ကိုယ်တွေကပေါ်သမျှဟာမလွတ်တမ်းဆွဲဆွဲမြင်မှတ်ပြီးတော့ဒီပေါ်မှာပဲစိတ်ကလေးစည်းရုံးနေပဲသိအောင်လုပ်မယ်ဆိုတဲ့အထူးပြင်ဆင်ချက်နဲ့တင်းတင်းကြီးအပူတပြင်းနဲ့ကြောင်းရဆိုင်ပေးရတာကြောင်းရဆိုင်ပြီးတော့ဗာပြသူတတိလေးဖြစ်လာပြီတတိလေးဖြစ်လာတော့ဗာပြသူကြည့်အောင်ကစိတ်ကလေးစုစီစီဖြစ်လာပြီဟောသဘောလေးတွေဖြစ်လာသိလာပြီဟောသိလာတဲ့အခါကျတော့စဉ်းစားကြည့်လားအဲ့ဒီရှုမှတ်တဲ့စိတ်ကလေးတွေမှာဘာပါသလဲလောဘပါလား လောကမပါဘူးမလားလောကမပါတာသူရဲ့ဆွဲရကလွတ်သွားတာပဲဒေါသရောပါသလားမပါဘူးသူရဲ့ဆွဲရလွတ်သွားတာရှင်းရှင်းလေးသိနေလို့ရှိရင်ခုနစိတ်ရဲ့တူမှုမွားမှုခေါ်တဲ့မောဟရောပါသလားမပါဘူးမာနရောပါသလားမပါဘူးသူမြတ်ကောင်းစားတာမနာလိုတာပါသလားကိုယ်လိုအခြားပုဂ္ဂိုလ်တွေမကောင်းစားစေချင်တာဝန်တုံမှုပါသလားပါမှမပါဘူးသူရဲ့ဆွဲရလွတ်သွားတာဘုရားရဲ့အဲတွန်းအားကြောင့်လို့ဝိရိယရဲ့တွန်းအားကြောင့် ဝိရိယသိအရေးကြီးတယ်ဟုတ်လားအကုသိုလ်တွေပယ်ရေးအတွက်ခုနကိလေသာတွေကိုပယ်ရှားရေးအတွက်ခုနတတိသမารီဥရှိတဲ့ဘာဝနာစိတ်ကြီးတိုးတက်တဲ့စိတ်ကြီးဖြစ်ပွားရေးအတွက်သူကသိအရာရောက်တယ်သိအရာရောက်တယ်အာဂတယဉ်ကြီးကဘာမီကြီးကသွားမီကြီးရဲ့ဆွဲရလူကြီးအတွက်အမှန်အားကောင်းတဲ့တွန်းအားကောင်းတဲ့ ဒုံလိုအပ်တယ်လို့ဓမ္မဝိရိယကသိလိုအပ်တယ်တော်ယုံတယ်ဝိရိယနဲ့ညာမရဘူးမရဘူးဟုတ်လားဟောဓမ္မဒုံဆင်းဆင်းဖောက်လိုက်တဲ့အခါကျတော့ခဏကဘာမြေကြီးရဲ့ဆွဲရတော့ပါလေကောင်းအာဂတယုံကြီးဟာဘာဖြစ်တော့ကောင်းကင်ထဲမှာပြန်ဝဲပြီးတော့မကြဘူးဟုတ်လားစိတ်ကလေးရတဲ့ဒီတိုင်းပဲအဲရှိရအောင်လို့မှစိတ်ကလေးရတဲ့ခါတည်းသူကလည်းသူကပြီးတော့တမင်္ဂလာပေါ့လေဟိုကိလေသာရဲ့ဆွဲအားပြန်ပြီးတော့ဖြစ်အောင်လုပ်တာတော့မှ မရတော့ ဒီမင်္ဂလာလောကလောဘတွေနှိုးကြည့်လိုက်လောဘရဲ့ဆွဲအားယူကြည့်လိုက်မနှိုးပါဘူးဒေါသရဲ့ဆွဲအားယူကြည့်လိုက်ဒေါသကမဆွဲနိုင်တော့တခါတည်းတမပြန်ပွဲပြီးတော့နေတာအဲ့ဒီလိုအဆင့်ရောက်တဲ့အခါမှာတက်တက်တက်တက်နဲ့ချိန်လို့တက်ပြီးတော့ဖြတ်ကြဲဆိုအငိမ့်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုကြည့်သွားမှာသိကောင်းတယ်ဟုတ်တယ်မလားအဲအဲ့ဒီပိုင်းရောက်သွားပြီဆိုလို့ရှိရင်တော့အပေတန်တရားလေအပေတန်တရားခါတဲ့ကို၆သိသွားပြီကျင့်သွားပြီလူဘဝနတ်ဘဝလည်းပဲပါပြီတော့သုံးကြီးခံကြီးနေတဲ့ အဲအများဆုံးခုနှစ်ဘဝပဲမရတော့ဘူးဟုတ်လားဘယ်လောက်သက်သာသွားတယ်ဘယ်လောက်သက်သာသွားလဲဓမ္မအဲ့တော့တရားထုတ်တယ်ဆိုတာတနည်းအားဖြင့်ပြောလို့ရှိရင်အာယုံနဲ့ပူပေါင်းပြီးတော့အစင်းပေါ်ပြီးဆွဲရကောင်းကောင်းနဲ့ဆွဲနေတဲ့ကိလေသာကလွတ်အောင်ဆိုပြီးရုံနေတာဒါရုံနေတာအခုရုံအောင်လားဟုတ်လားအဲကောင်းတယ်အဲခုနတောင်ပေါ်တက်တဲ့ပုဂ္ဂိုလ်အမြင့်တက်တဲ့ပုဂ္ဂိုလ်ကတစ်ထည့်ချင်းတစ်ထည့်ချင်းမှပုံမှန်လှမ်းတယ်လို့ရနေရင် ပေါ်ရောက်ပါမလားမရဘူးအောက်ပြန်ဆင်းလို့ရှိရင်အောက်ကျသွားမှာဟုတ်တယ်မလားအဲခုနဝရိယမထားတဲ့ပုဂ္ဂိုလ်ပေါ်တိုင်းအာယုံမလွတ်တမ်းမှတ်မယ်ဆိုတဲ့အထူးပြင်ဆင်ချက်လည်းမရှိဘူးရော့ရော့ရဲရဲအီဒီအေးစစ်ဆိုလို့ရှိရင်မဖြစ်တော့အောက်ပြန်ကျနေတာဟုတ်လားအထက်ရောက်အောင်လို့တက်နေရင်ကပဲအောက်ပဲပြန်ကျနေတာဒီပုဂ္ဂိုလ်ကကိလေသာရဲ့ဆွဲအားခံရတာလို့မလားဒါတော့ဒီမှာတွန်းအားသိရေးကြည့်တယ်ဟုတ်လားတွန်းအားကောင်းမှုဆိုတာလည်းပဲဆန္ဒကလည်းပြင်းပြတယ်လို့လို့ချင်းချင်း ဒီဘဝမှာအနည်းဆုံးတစ်ပတ်ထူရကြရမယ်တစ်ပတ်ထူရမှာငါအဲဘဝအမကန်ကြီးကောင်းမယ်ဆိုတာပေါ့လေလုပ်ငန်းစဉ်ရဲ့အကျိုးတွေကိုကိုကကောင်းကောင်းနားလည်ပြီးတော့ဆန္ဒပြင်းပြတို့ကဲလို့လို့ချင်းရှိရမယ်ဟုတ်လားလို့လို့ချင်းချင်းဆိုတာလည်းပဲအခုသတိပဋ္ဌာန်တရားရဲ့အကျိုးသွားတွေပေါ့စိတ်ဆင်ကြဲတယ်ဒါတော့သုံးရမှုဆွေးမှုတွေလည်းလုံမြောက်သွားနိုင်တယ်ကိုယ်ဆင်းရဲစိတ်ဆင်းရဲတွေလည်းပဲခြုံငင်းသွားနိုင်တယ်နောက်ဆုံး အဲအရိယာမဉ္ဇဉ်နဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်တယ်။ကိုဉ္ဇဉ်နဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်တယ်။အ ਨੇ ဆုံးအပယ်ဘေးကလွတ်မြောက်နိုင်တယ်ဆိုတဲ့ကိုလက်တွေ့အားထုတ်ရတဲ့သတိပဋ္ဌာန်ရဲ့အကျိုးသဘာဝတွေကိုကိုယ်ကနားလည်လို့ဖြတ်တန်တဲ့တရားတရားတွေရရှိရ။ဟုတ်လား။တရားတရားတွေဖြစ်မှဆန္ဒကဖြစ်။ဆန္ဒဖြစ်မှခုနဝိရိယတွန်းအားကောင်းတာ။တရားတရားကလည်းပဲနေပြီးဆန္ဒကလည်းပြောညံပြီဆိုရင်တရားတရားလည်းအရှင်းမရှိဆန္ဒကလည်းပဲအရှင်းမရှိဘူးဆိုလို့ရှိရင်ဘယ်ကတရားဝိရိယလာမလဲ။ တွန်းအားတွေကလာမလဲဟုတ်တယ်မလားတွန်းအားမရှိဘူးဆိုလို့ရှိရင်ကိလေသာဆွဲအားကဘယ်တော့လွတ်မလဲကိလေသာဆွဲအားကမလွတ်တဲ့ပုဂ္ဂိုလ်ဟာကိလေသာချောင်းအကြောင်းခံပြီးတော့မကောင်းကံတွေကျင့်ရင်ခုနအပယ်ဆင်းရဲဟုတ်တယ်မလားအတိုင်းအဆမရှိတဲ့အပယ်ဆင်းရဲသွားမယ်မလားကောင်းကံတွေကျင့်လို့ရှိရင်လည်းလူဘဝနတ်ဘဝရပြန်ပြီးတဲ့ရပြန်လို့ရှိရင်လည်းဥနာတရေဒုက္ခပြည်တွေကမဆုံးနိုင်အောင်ဒါတွေခံရပါဒါတွေတွေးကြည့်လိုက်လို့ရှိရင်လေဟုတ်လားအမှန်ရင်လေးစရာကောင်းတယ်ရင်လေးစရာကောင်းတယ် အဲ့တော့အခုလူတရားတွေအားထုတ်လို့ဥပဒနာဉာဏ်ကြီးအစဉ်တိုင်းတက်ပြီးတော့နောက်ဆုံးအငိမ့်တဲ့နိဗ္ဗာန်ကိုသတ္တပတ္တိမဲ့ဉာဏ်နဲ့မျက်မှောက်ပြုလိုက်တာနဲ့ပဲအပေဆင်းရဲဟုတ်တယ်မလားအပေဆင်းရဲလို့ပါတယ်ဒီမှာဘယ်လောက်ကောင်းမလဲဟုတ်လားအပေကြစီတတ်တဲ့လောဘဒေါသမောဟဆွဲရည်ရှိတော့ဟုတ်လားသူဆွဲရမရှိတော့ဘူးဆိုလို့ရှိရင်အပေကြနိုင်လောက်အောင်မကောင်းတဲ့ကံတွေမပြုတော့ဘူးလောဘရင်ခံပြီးတော့မကောင်းတာတွေမလုပ်တော့ဘူးဒေါသခင်ရင်ခံပြီးတော့မကောင်းတာတွေမလုပ်တော့ဘူးဟုတ်လား အပေကြနေလောက်ကောင်းတာလောဘဒေါသမောဟတော့ရှိတော့ရှိသေးတယ်ဒါပေမဲ့လို့သူတို့အရင်ခံပြီးတော့ကြံ့ကြံ့တန်းတန်းပေါ့ရတာမလားပြုလုပ်တာပြောဆိုတာအမှန်တဆိုးရတဲ့အမှုအရာတွေမရှိတော့ဘူးဘယ်တော့ကောင်းတာလဲဟုတ်တယ်မလားမရှိတော့ဘူးဆိုလို့ရှိရင်အပယ်လည်းမသွားတော့ဘူးပေါ့ဟိုတုန်းကမိုက်လဲခဲ့တဲ့ပယ်လိုက်ကြမကောင်းမှုကံဟောင်းနေလည်းပဲအကျုံးပေးတော့ဘူးနောက်ကံတက်လည်းပဲဘယ်တော့မှထားပြီးတော့မပြုတော့ဘူးဟောဒီနည်းနဲ့ဒီပုဂ္ဂိုလ်ဟာ အပေသေးကလွတ်သွားတာအပေတန်တရားခန့်ချောက်သွားတာဟုတ်တယ်မလားဒါရင်မဟုတ်ဘူးဒုက္ခတိဘဝခေါ်တဲ့လူဘဝနတ်ဘဝမှာခုနှစ်ဘဝတည်းတိုးပြီးတော့ကြုံရမယ်ဆင်းရဲဒုက္ခတွေလည်းအဲ့ဒါတွေကလည်းပဲခြောက်သွားတာတဲ့ဘယ်လောက်ကောင်းတယ်လဲဟုတ်တယ်မလားမနကောင်းတယ်မနကောင်းတယ်ကဲအဲ့ဒါလေးဆိုရမယ်အဆုံးမထင်ဝိရေယံကင်းစင်၆စီသည်အဆုံးမထင် ဝိရေယံကင်းစင်၆စီသည်အဆုံးမထင်ဝိရေယံကင်းစင်၆စီသည်သို့ စိတ်မတင်ဝိရင်ကိစ္စင်60ပြီဆိုတာအဆုံးမတင်ဆိုတာအနမတက်ကဆိုတဲ့အဥပါဒပြနော်ဝိရင်ရင်ဆိုတာကတန်တာရဝတ္တဒုက္ခဟုတ်လားမလားတန်တာရဆိုတာကယုံနာအစဉ်တွေပေါ့ဒါတန်တာရဆိုတာသူတွားချက်ပါဖြစ်ပြနေတဲ့ယုံနာတရားတွေပြိတ္တိကစပြီးတော့အခုဒီကစားတဲ့ဆက်နားတယ်အားတယ်မရှိပြတ်တယ်မရှိအဆက်မပြတ်မပြတ်မစက်တဖိုးဝဲဖြစ်နေတာဒီတော့ဒီကြားထဲမှာအဝိဇ္ဇာတဏ္ဍခံကပါလာတော့ ကိလေသာဆင်းရဲသည်ကိလေသာကြောင့်ခံပြီးတော့ကာမဟုခေါ်တဲ့သင်္ခါရဆင်းရဲသည်နောက်ဘဝတည်ခြင်းနဲ့ကိုဆင်းရဲသည်ဟုတ်မလားဥပါကဆင်းရဲသည်ဒါကြီးတော့လည်းအဲ့ဒါဝတ္တခေါ်တယ်ဟုတ်လားရမှာအဲတခါအာဟုတုတိစိတ်ကအကျိုးပေးမယ်ဆိုရင်အပေပရိသေကစပြီးတော့အဲ့ဒီအပေဘဝမှာဟုတ်တယ်တော့ယုံနာနေသိဖြစ်ရတာဒါဒီခြာလပတ်လည်းဖြစ်ရတာဟုတ်မလားအဲကောင်းတဲ့ဘဝကအခုလိုလူဘဝကောင်းတဲ့ကံကလူဘဝရမယ်ဆိုလို့ရှိရင်တော့လူဘဝမှာလည်းပဲလူတန်တရားပေါ့ဟုတ်တယ်မလား လူဘဝတန်တရားတွေပေါ့ပြီးတော့အဝိဇ္ဇာတဏဥပါဒဝန္တာတွေပေါ့ဆက်ဖြစ်နေတာပေါ့အဲ့ဒါတွေပေါ့ဟုတ်တော့လားအဲအခုသတ္တပတ္တိမေကအဲ့ဒါတွေ၆ပြအောင်လုပ်လိုက်တာရှိတော့ဘူးတဲ့ကုန်သွားပြီသူအချင်းအပေတန်တရားပေါ့နော်အပေတန်တရား၆ပြသွားတယ်မကောင်းလားအဲ့ဒါသူ၆ပြသွားတယ်ဆိုလို့ရှိရင်အပေတကလည်းပြိပြီဆိုတဲ့အတိတ်ပဲမရဘူးလားရတယ်အပေကပြိသွားတယ်အပေတို့သွားပေါက်လမ်းနေတာအများကြီးဟုတ်လားသွားပေါက်လမ်းနေရပါလေ ခုနအာယုနဲ့ပူးပေါင်းပြီးတော့လောဘတွေအတိုင်းစားမရှိဖြစ်တော့လောဘအရင်ခံပြီးတော့မတော်တာတွေပြော မတရားတာတွေပြောမတရားတာတွေမလုပ်ဘူးလားအဲ့ဒါအပေသွားတဲ့စလမ်ပေါက်ပဲဟုတ်လားတကားပဲအပေသွားလားဟုတ်လားအဲမုန်းကြတယ်မကျင်တဲ့ကြတယ်တွေ့ပြီဆိုလို့ရှိရင်အိုးဒေါသတွေဖြစ်ချင်နေဖြစ်တာဟုတ်လားအဲဒီဒေါသအရင်ခံပြီးစိတ်တွေကဒေါသအရင်ခံပြီးတော့ပါဇက်ကဘာဖြစ်တော့မမှန်တာတွေပြောတယ်သူများအကျိုးရအောင်ပြောတယ်ဟုတ်လားလက်ကလည်းပဲရောက်ချင်ရရောက်တယ်ဆိုတော့ဒါအပေသွားတဲ့လမ်းတွေပဲ နော်ပယ်သွားတဲ့လမ်းနေပယ်သွားတဲ့လမ်းနေတယ်မှာပြီးတော့မိုင်မဲမှုတွေမာနတွေအိဇာမရှိကြတဲ့အပယ်သွားတဲ့လမ်းပေါက်ကြီးပဲဟုတ်လားအဲသောတာပန်ဖြစ်လိုက်လို့ရှိရင်တော့အပယ်သွားတဲ့လမ်းပေါက်ပိတ်လိုက်ပြီဆိုလိုတာကတော့ဒီသောတာပန်မှာလောဘဒေါသမောဟဆိုရှိသေးတယ်ဟုတ်လားမာနလည်းရှိသေးတယ်ဒါပေမဲ့လို့အဲ့ဒီလောဘဒေါသမောဟအရင်ခံပြီးတော့အပယ်ကြနိုင်တော့အောင် ကာယကံတောင်းကြမှုဝစီကံတောင်းကြမှုလောကတောင်းအဲ့ဒါကြီးမရှိတော့ဘူးလို့ဒါကုံသွားတယ်အဲ့ဒါမလားအပေသွားတဲ့လမ်းပေါက်မပွင့်တော့ပိတ်သွားတယ်ဟုတ်လားပိတ်သွားပြီခုနလောဘဒေါသမောဟအကျဉ်းစားတွေပေါ့ဒီအပေကြစီတတ်တဲ့ခါအဲ့ဒါကြီးကျင်းသွားတယ်ဒါကိုပြောတာနော်အဲ့ဒါတပ္ပအပါယဒွါရာနိဣတတိတဲ့ဣတမေကောဣတောတပ္ပတိမေဒီတပ္ပအပါယဒွါရာနိအပေလေးပါးတို့သွားတဲ့တကားတို့ကိုပိတဟတိပိတ်ဆိုပေး၏ အပယ်လေးပါးလမ်းပေါင်းများတကားပိတ်စီသည်အဲ့ဒါမလားအဲဆိုရမယ်အပယ်လေးပါးလမ်းပေါင်းများတကားပိတ်စီသည်အပယ်လေးပါးလမ်းပေါင်းများတကားပိတ်စီသည်အပယ်လေးပါးလမ်းပေါင်းများတကားပိတ်စီသည် တော့တတ္တပတိမေရဲ့ဂုံတတ္တိအထူးကြီးကတော့ပြောစရာရှိပါသေးတယ်။ဒါကဒီမှာအချင်းကုန်းသွားပြီးဒါပဲတော့ကြအောင်လို့သူယနေ့ခုတတ္တပတိမေရဲ့ဂုံတတ္တိအထူးကြီးခြေကစပြီးတော့တသိဉ္ဇတသိဉ္ဇဆက်လက်ပြီးတော့ဖြည့်ရှင်းပြတဲ့ဓမ္မဒေသနာတို့ယေတိကနာကမ္မတတ္တဓမ္မတော်နာကုသကံစေရနာဤသွန်အာနုဘောကြောင့်တရားနာပြည်တဘုံယောဂီသူတော်ကောင်းတို့သည်သာသနာတော်၏ကျုံကြိုက်ထိုက်သူဖြစ်ရတော့ မိကောင်းဆွေကောင်းဆရာသမားကောင်းတွေအမိရပြီးတော့သူတော်ကောင်းတရားကြားနာရတဲ့အတိုင်းကြားနာရကြုနတ်အောင်သာသနာတော်ရဲ့တွေ့ကြုံရကြုနတ်အောင်အခုလိုစိတ်နေစိတ်ထားကိုတိုးပြပေးတဲ့သတိပ္ပာဘာဝနာတရားတွေပြည့်ဝစွာအားထုတ်ပြီးတော့အားထုတ်တဲ့ခဏမှလည်းစိတ်နေစိတ်ထားပြီးမြင်မာပြီးတော့တသင်ပြီးတသင်ဉာဏ်နေပွန့်ပွန့်ပွန့်ပြီးတော့ရင့်ကျက်ပြီးတော့နောက်ဆုံးဉာဏ်တော်ချုပ်ရင်းတဲ့နိဗ္ဗာန်ကိုကိုယ်တိုင်ဆက်ရောက်မျက်မှောက်ပြုပြီးတော့အပယ်နဲ့စတဲ့အခြေတံမှုတွေ ကုန်ဆုံးကြောက်ပြတ်သွားတဲ့အထိကြိုးစားပွားများအထုနိုင်ကြပါစေ။